သမီးမဆင်စင်မမလာမြေသာမောင်နေလေမသုသာတို့ကတရားမရှိသံဃာတော်တရားနဲ့ပြောရှင်ယောဂီတို့တရားနာသူတော်ရှင်တို့အားဤသွမ်းဘောတို့ချွတ်ချွတ်ဩဇာပြပြတို့ဖြင့်ဆက်ကလူတိုင်း၍ရန်ကုန်မြို့လိုင်ငါရက်ွယ်ဓမ္မရဂိတပြမစီတိုက်ခွဲဝဲကျောင်းတော်ကြီးဆောက်လုပ်ရန်အတွက်ကြံ့ငင်၃000တိန်တော်တွင်၌ဘုရားမြတ်ချက်တစ်ခု3600 ဆိုဝဲလူရှင်ဦးသိန်းကျော်တော်ခင်ခင်ဝင်းသားမြို့ကျော်သူသမီးမင်းမြင့်မော့ဓမ္မရဂိတမဟာကြီးဧကချောင်းဆောင်ရ3000ကျ166ကာကြီးဦးအောင်တရားနိလန္ဒလာမြတ်သားတို့ထိုမရဘာ6600အတွက်လူတော်ငွေ9000ကျလူရှင်များမှာဘုဒ္ဓသာအမ40 43လားဦးမောင်ကြီးတော်မြင့်မြင့်အေးသမီးမန္တလူအောင်သားမောင်ကျော်ဝင်းအောင်မိသားတို့ ဒုမရဘာ6ဆောက်ရအတွက်9000ကျအလူရှင်ရန်ကုန်မြို့78လမ်းမလေးရက97မြင်းသောဘုရားခွန်အခန်းဥဒင်ရီတော်ကျင်လာမိသားစုတွင်နေငါလုံးနဲ့တကွာလှူထား၍6ဆောက်ရအတွက် ဝီရိယမတ္တနဲ့ဥပမတော်မွေမွေမိသားစုတောင်းဆောင်ရတဲ့သုံးအောင်ကြဝေလွန်သူဥတရားကိုယူဆွေ၍တာမောင်အောင်တော်မူထောချိုမိသားစု900ကြနံပါတ်900ကြရှင်ရှင်စုမလူတပလေမနုလူအောင်ဆွေတကူဥအောင်ထေတော်တင်မြင့်တို့အာမုထဝိသမီမမလာမြင့်သန္တအိတ်ဆွေတကူ မသူရာ600ကျဝလွန်သူဥကေတရားဒေါခင်ယအမမကင်စွာနုယေရှုရတာဥထယံဝဲဒေါဆိုင်စိတ်နိတာသူတို့က600ရအတွက်9000ကျမ90 79လားဓမ္မတပါသမီးကြီးကြီးကြည်တိတ်တော်သံသမင်း19ရာမ90ကျောင်းဆောင်ရအတွက်လူငွေ9000ကျဓမ္မတပါ သာဂိတမြို့အမတရား1050ခုထူပိုင်း16လအရှိဦးသောနောက်တော်ဆောရွှေမိသားစုကျောင်းဆောင်ရအတွက်1000ကျသူစားလွန်တော်ချူမာလေးကျောင်းဆောင်ရအတွက်1000ကျကိုတင်ထွန်းအောင်မန္ဒီလာမိသားစုကျောင်းဆောင်ရ3000ကျအမ55ဆင်ဦးရန်လာဘုမတပါကုကျော်စင်ဝင်းမအေးဘုံတော်ကမှနေရာကြဝယ်လွန်သူဥကိပတ်တို့ရှုကြည်အားယေရှု၏ ဥယျလာနောက်ခမေချမိသားစုကျောင်းဆောင်ရ3000ပြာမိခင်ကြီးတော်ခွေမုထ၍လိုင်မြို့နယ်ဥချေဦးတော်ချုပ်ပြုံးမိသားစုကျောင်းဆောင်ရ3000ပြာလူဒန်းသည်ကုသိုလ်မင်္ဂလာ၌အတ္တတိထာဘုဝေအတော်ရှင်မြုပ်ဘွားဘုရားရှိတီတို့ကိုအနေကစားတင်သည့်ကုသိုလ်မင်္ဂလာဝယ်အာလုံဧကသဝိသရာယိတိချေဟံတော် ရှေတုံးစင်လာဤနိတာဗုဒ္ဓပိတိကောဟုသောပရိပါဒာယနမောတတသုံးကြိမ်ဆို၍မဟာဝါပါဠိတော်လာအနိကဇာတင်ဤတို့ဖြင့်အနိကဇာတင်တော်မူကြပါကုန်သို့သံဃာတော်ရှင်မြတ်တို့ဗျာနမောတတဗုဒ္ဓဝါတော်အရဟတ တောတိဂုဏကိယနာခဟတိသာဘာတိဘာဒုက္ခဘကကဘုဒ္ဓံဝိသင်္ကတာဝိသင်္ကာရကတံစိတနာနာနာကယမစ္ဆကာနေကသတိသန္တာရနာနာဝိတာနိပိတာကာကာရဏဝိတာနောဒုက္ခသတိဒုနာဘုနာကာကာရကတိတောတိပုနာကေယနာဘာဟတိ ကာဝတိပါဒုက္ခဘဂကာကုတဝိသင်္ကတာဝိသင်္ကာရကတာတိတတနာနာငယမစ္စကအနိကသာတိတန္တရာသနာဝေဒာနိပိတံကာကာရမဝေဒာနောဒုက္ခသာတိပုဏ္ဏပုဏ္ဏကာကာရကတိတောတိပုဏ္ဏဝေယနာခဟတိကာဝတိပါဒုက္ခဘဂကာကုတဝိသင်္ကတာ ငါရသံစိတနာနာဂယပစ္စကဝိဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယသာအာယတနာသာလယတနာပစ္စယပါတောပါတာပစ္စယဝေဒနာဝေဒနာပစ္စယတနာတနာပစ္စယဝိပါဒနာဥပါဒနာပစ္စယဘောဝပစ္စယဇာတိ ဇာတိပိစယသရာမရဏဒုက္ခပတိဝဒုက္ခရဏသုပါယတာတမဝန္တိဧဝမေတ္တာကလသတဝေကရဏသမရိယောတိရာဝိမာတုတုနိဓမ္မာအာနာမေနောဇာတောဗျမနာတာဒါသငငဝမယနိတဘာယာနောမသနာတိတေဓုဓမ္မာအဝိဇာနိရောဓသစ္စာနိရောဓ ရာနိရောဓဝိညာဏနိရောဓဝိညာဏနိရောဓနာမရူပနိရောဓနာမရူပနိရောဓကာလတနာနိရောဓကာလတနာနိရောဓပတ္တနိရောဓကာသနိရောဓဝေဒနာနိရောဓဝေဒနာနိရောဓတနာနိရောဓတနာနိရောဓဥပါဒနာနိရောဓဥပါဒနာနိရောဓဘဝနိရောဓဘဝနိရောဓသတ္တနိရောဓ ဇာတိနိရောဓသရမရဏသောကပတိဝါဒုက္ခရမဏသုပါဒာနိရောဇာတိဇေဝမေတ္တာကေဝလာသတ္တဝေကနာတာနိရောဓောတိရာဝေပါတိမောနိဓမ္မာနာတာမနောဇာတဗြဟ္မနာတာသာသာမင်္ဂဝမယနိသဘာယတောကယံပိယနာအဝေတိဝေဇာပိယသင်္ဃာရသင်္ဃာရပိယဝိညာဏ ဝိညာဏပညာနာမရူပနာမရူပပညာသာလယတနာသာလယတနာပညာပါသောပါသပညာဝေဒနာဝေဒနာပညာတနာတနာပညာဝိပါဒနာဝိပါဒနာပညာဘောဘောပညာဇာတိဇာတိပညာသရမဏသောကပရိဝါဒုက္ခရဏသုဘာယနာသမဝန္တိဧဝမေတ္တာကရဏတတုပ္ပကနတသမယောတိ ိဇာယတွေဝအတိတဝိရာကနိရောဓသင်္ခါရနိရောဓသင်္ခါရနိရောဓဝိညာဏနိရောဓဝိညာဏနိရောဓကာမရူပနိရောဓအမရူပနိရောဓကာလတနာနိရောဓကာလတနာနိရောဓပတ္တနိရောဓပတ္တနိရောဓဝေဒနာနိရောဓဝေဒနာနိရောဓတနာနိရောဓတနာနိရောဓဥပါဒနာနိရောဓ မာရဏနိရောဓမောဟနိရောဓဝါနိရောဓဇာတိနိရောဓဇာနိနိရောဓသရမဏသောကပတိဝါဒကရဏသစ္ပါဒနိရောဇာနိဝါမေတ္တသကလသတ္တဝကနသနိရောဓတိရာဝိမတိဘောနိဓမ္မာအာဒမိနောသာတောပြမနတာဝိရုယတိတတိမာရသေနာဒုရိယောဝါဝတိ န္တလိကာဧတုပစ္စယောအာရမဏပစ္စယောဒီပတိပစ္စယောအနန္တရပစ္စယောကာမနန္တရပစ္စယောသာဇာနာပစ္စယောမိညာမိညာပစ္စယောလိတ္တယပစ္စယောဥမနိတယပစ္စယောပရိဇာတပစ္စယောဣဇာဇာတပစ္စယောအာတိဝနာပစ္စယောကာမပစ္စယောဝိပါကပစ္စယောအာရာပစ္စယောဣန္ဒြိယပစ္စယော သာနာပစ္စယောမကပစ္စယောအမယုတပစ္စယောဝိပါဒပစ္စယောအာတိပစ္စယောနာတိပစ္စယောဝိကတာပစ္စယောအဝိကတာပစ္စယောတိဇေဟံတော်မောရိယမလေတဇဏနာနိဝတနောဧဝမပါကျောတုဇယတုဇယမင်္ဂလေအပရောစိတမဏေနိတေမုနိမောကလေမိလေကေသဝမရဏကပတုပုတ္တိ သုနာကတာနမင်္ဂလာသုပ္ပတာသောတိတာဒုက္ခနောသုမောသောသတ္တိဓမ္မမသာရိတုရေကိဏငါယကမဝသကမမရေကိဏရေကိဏမနောကမမတိတိစေပရေကိဏေရေကိဏယောတောနာလဝန္တတိပရေကိဏေလေယတလနာဒုဒဝရုလဗုဒ္ဓအာတနေအာရောဂာတိတံဝုဒ္ဒသဗ္ဗညတိပိ ယာတလတာသူဣတာဝရုဏဗုဒ္ဓသာတနေအာရောဂသူဣတဝံဒုသာသဗေယာတိပိတေယတလတာသူဣတာဝရုဏဗုဒ္ဓသာတနေအာရောဂသူဣတဝံဒုသာသဗေယာတိပိဣတိပိသောဘဂဝါရသမမမௌရောဝိဇာတရဏသမဏတုကတောလောကဝိတုနௌတရောပိသဓမ္မသာရတိ အတ္တရိဝမနုဿာနာဘုဒ္ဓဘဂဝါဘေကတောဘဝတာတမောအနိတိကောအခာနိကောဣပါတိကောပါဏယိကောဣဇာနာမိသဘဝေယုဟိဩမိပါဏဘဝတောသဝကသံဃောဥဇောမိပါဏဘဝတောသဝကသံဃောယာယမိပါဏဘဝတောသဝကသံဃောအာမိတေမိပါဏဘဝ နာနိသာယဝနိအနာမိသာပုဂ္ဂလာဧတမရောအနောသဝကသံဃောအာဝုနိယောပါဝုနေယောဒဂိနိယောဣန္ဒြိကရာနိယောလောကရာမုညကိတနောပတာဘယဝါသမတတဝါလောမဟာသောနာယတတိနန္ဒုနိမေတဝမရိသာသောသမဘောလမနာသတ္တော အဘဘောတုလူပိနာအကန္တံဘုဇာလူရဝေနာပိနာသမေနုဓမ္မာလူရဝေနာပိနာသမေနုအာငါလူရဝေနာပိနာသမေနုသဝတုတဝမင်္ဂလာတကတုတဝတိဝတာသဝဗုဒ္ဓလူရဝေနာသတတုကိဘောတုတေသဝဓမ္မလူရဝေနာသတတုကိဘောတုတေ သဗ္ဗသမ္မာလူရဝေဒနာသာသုခိဘွန်တုတေဩဘာသာ ပါစေရှင်ယုံမှာဘုရားယတနာတရားယတနာကာငါယတနာတိဟုသောယတနာမြတ်သုံးမှာဆရာသမားတို့ကိုအယုအသေးလောင်းမို့၍ရှေးကောပူဇော် ၈ပါးဓာတိမျိုး၅ပါးဝိပါဒတရား၄ပါးယတနာတရား၅ပါးနာမျိုးကိုဇတ်တပါလုံးခေတ္တတိသောသနမတို့မှာဂါဂလေဒီလိုဉာဏ်ဤသာဖြစ်၍မတရားဘုတရားနိဗ္ဗာန်တရားတော်မြတ်ကိုမြင်မြတ်စွာသာဘာလို့ရှင်မြတ် ယံသောဗောဓိယမုနိသစ္စနာနာတိဝတ္တနောဧဝမေဝဇောတုဇေယတုဇေယမင်္ဂလေသစ္စာနာသမိဝလသာကိနောယတကိုထင်မောရွှေတော်ရှင်တောင်းမျိုးတော်ပေါင်းတို့ဤနာနိဝတ္တသောနှလုံးစိတ်ဝသောတာသံသောရွှေနံတက်ကြွအာယဝန္တာကရဏာပိတိလို့ခေါ်တဲ့နိုင်ကြီးကိုအတိုင်းမသိထွတ်တဲ့ခြေနိုင်တော်မူပေထားသော ဗုဒ္ဓသုံးလုံးထုတ်ကိုမြတ်မှုရှောင်းဘုံပေါင်းစောတိမြတ်သားမြတ်ကိုရောမြတ်ကြီးသည်ဟောရိယကဘာဝိမာနမိဒီဘောရိညောင်းခြင်းမြတ်ယဝေသည်ဗုဒ္ဓေကောရပင်ပင်ကြီးသည်မူလေနိတယမေတ္တေနဝဘကေတုလောအထောအောက်ကြကြီးအပဝရဝိဇ္ဇာအကျော်အပရာจิตတလည်းခေါ်တဲ့စေပန်လင်တော်ကြီး၌ ဇေဟံတော်ယထာငါးပါးမဝိဟံတဘုံကိုဘုံဘုံ60အောင်လာနှွင့်လျက်လွယ်လင်းတပူအောင်ကြီးကြီးအောင်တော်မူသည်ကဲ့သို့ဧဝမေဝတွင်မမတယမအာလုံးအဆုံးဘုံစင်အောင်မြင်တော်မူမြတ်ဘုံလူနှင့်တုံးနှုတ်ယူသမိတရာကြီးညာလာသူသာလည်းသဘာဝတ္တမြတ်စွာဘုရားတိတိထ ကိုယ်ွယ်ကြသည်နဘမိမများဖြစ်ကြတော့ဝလွန်သူဥလေးစုပန်သက်ရှိတော်ကငင်တော်လာကြတော်များကြမူသာသည်ဥအောင်တေတော်တင်းတင်းဖြင့်သမိမချင်းချင်းမအာလာမြစ်သားမောင်လေးလေးမသဇာမိသားစုနှင့်အာလွန်တော်တရားနာသူများဘုလူတို့များဘုလူတို့သည်ဆရာသူဆရာမင်္ဂလေးအောင်မြင်ခြင်းစွာသူတော်ကားတဲ့ရာပြန် စင်စစ်နေလို့ဝဲလျက်အောင်ဝဲအောင်လာအောင်ပါအောင်ရေအောင်စေမင်္ဂလာအောင်ရအောင်ရောင်းအောင်သူများခေါ်တဲ့မင်္ဂလာပေါင်းတို့ကိုဇယောတိတ်တိပရမေမြတ်တိတ်နေဒီခြေနန္ဒကြီးလာနေလို့ရွှေဘုံဒေသဆက်ချိန်ဝပြပခါမဆိုင်ကြာနိုင်အောင်မြင်အောင်မွဲဝနိုင်ကြခြင်းလေ ဟောတုစကောအတုသံလွာမြမြမဘုမမေဘဝိငိချသောတန်စံတို့ရွှင်လန်းမသိအောင်မြင်ခြင်းဖြစ်ပါစေတည်းအာတုအာတုအာတုအလုံးအာယုကြရအောင်ဒီခုနေငါဖတ်ကြရတဲ့ ရှိရှင်များဖြင့်အလူရှင်များတို့ယနေ့ဗုဒ္ဓပိသေကဘုရားနေကစားတင်ရင်ကျောင်းတော်များဆောက်လုပ်ရာလူတန်းရင်နဝကမလူတန်းရင်တိမ်မြတ်သာဘုရားဝိမျက်နှချက်လူတန်းခြင်းအချိုးဝဲလူတန်းခြင်းစီပြားရစတုမလူသာသာစစ်ပြစ်သူတို့ပြလူတန်းခြင်းကောင်းမှုမင်္ဂလာပြုလုပ်ကြတယ် အဲအဲ့လိုပြုလုပ်တဲ့အခါကျတော့ဒါဟာဘာလို့တာလဲဆိုရင်အာဟုရှာအဲ့ဒီအာဟုဟာတခြားမဟုတ်ဘာသာတရားပါပဲဘုန်းကြီးတို့ဗုဒ္ဓကောလမမပွင့်ပေါ်မိတချိန်သောခါကာလတုန်းကကောသလတိုင်းသာဝတိမြို့အေးအဲ့ဒီမှာမဟာကောသလမင်းကြီး ဌိနံသတ္တယောသကာနောဘုံနောနောက်ပတိနရီကောသလဆိုပြီးသားကနန္တဖာခင်ကြီးလက်ထက်ကကြံပြီးအရာရှိဟာသားလက်ထက်မှာလည်းပဲကြံပြီးအရာရှိဖြစ်လာပါတယ်အဲဒီအခါကျတော့မှဖာခင်ဖြစ်သူကသွားတဲ့အခါအရွယ်ငယ်တဲ့ ဘယင်မင်းကအယုတ်သိအလေးအမြတ်ပြုရ။อืมဒီကိစ္စကတော့တဲမတော်ဘူး။ငါကတတ်တာကြည့်ပြီးမဲ့ရာလူကတူတဲ့လေတယ်။ဘယင်ကချင်းချင်းချင်းချင်းချင်းတဲ့ဂုံသိညာပြုတဲ့နေတာဆိုတော့သူတဲ့ငယ်တာပဲကောင်းပါလေလို့ကြံမိရာရှိရှိအခိတတကသူ့ရဲ့သားကိုဝင်းเสียပုံနာအဖြစ်ကြွဲအပ်လိုက် အဲဒီလိုလွတ်အပ်တဲ့အချိန်ကာလအဂိတတာဆိုတဲ့မင်းဆရာဘုံနာကရှိသမျှဥစ္စာပစ္စည်းရှင်ဝေရဏလေယကံကြောင့်ချင်းမြင့်ကျွဲ့နွားအဲ့ဒါတွေအားလုံးစွန့်လူပြီးတော့မှတောထွက်သွားပါတယ်။အေးသူ့ကိုအမိပြစ်ပြီးတော့သူ့လမ်းနဲ့သဘောကျလို့ နောက်ကနေပြီးတော့ဇနီးမယားသမီးသားနဲ့စီပါဥဒိုင်နာချင်းဝေဆိုင်ဇဘာဥဒချင်းမီလေယကညွန်ရှင်မီကျွဲ့လွာအဲ့ဒါကြီးဆွန်းဆွန်းဆွန်းဆွပြီးတော့တောထွက်သွားလိုက်ကြတာယတိဘောင်းတောင်းချီဖြစ်လာသူတို့နေရာဌာနကအင်္ဂါတိုင်းမကရာတိုင်းကုရုတိုင်းအဲ့ဒီတိုင်းကြီးတောင်းမှုတို့ရဲ့အလဲဘဟုစัจ जा မှာ ဒီကိနဲ့ပြောရင်တော့တရိကနယ်မြေပေါ့အဲ့ဒီတိုင်းကြီးသုံးတိုင်းဆက်ရကြဌာနတောင်းပြင်းမှာတစ်ကက်တဲလေးတွေထိုးပြီးတော့နေကြဘုရားကမပွင့်ဘောသေးတော့နိမလန်းကောင်းမရှိသေးပဲအဲဒီလိုနဲ့နေနေကြရကခဏကခေါင်းဆောင်ကြီးအဂိတတမင်းစီယာပုံနာဟောင်းကြီးကလာသမျှလူတွေကိုသူကဩဝါဒပေးပါ

aibụ nwa ida iayaara ararajiya a aamawe nadu ọgụiata nwa gwọ ei biwa eisi di aụwa g အဲ့လိုဆိုပြီးတော့သူကဩဝါဒပေးပါလားဘုရားကမပွင့်သေးတော့ဒီမှလမ်းကောင်းမရှိတော့ဒီလိုပဲကောင်းလို့ရရကြီးသူတို့ကိုးကွယ်နေကြအဲ့တော့ကဒီကိုးကွယ်ခြင်းဆိုတဲ့ဘာသာတရားဟာဘာကြောင့်ဖြစ်လာတာလဲလို့မေးရင်မနုဿဘယတိစိတာမနုဿတရှိလူသားတို့သည်ဘယတိစိတာ ဘေးအထွေထွေကနှိမ့်ဆက်နှောင့်ရှက်ချင်းချောက်နေတဲ့အတွက်ဒါကြောင့်ဘုံဝိသနာယတိညာလာစွာသောကိုယ်ကိုယ်ရာတို့ကိုသူတို့ရှာမိကြတယ်တဲ့မနောဘာသာရေးဟာဘာကြောင့်ဖြစ်လာတာလဲဆိုရင်ရှောက်လို့ဥပ္ပယရှာယာကဖြစ်လာအေးအဲ့တော့ဘာသာသမိုင်းနေအပြည့်ပြောရမယ်ဆိုရင် ဘုန်းကြီးတို့တဲ့ခြေကာကလသမယတုံးကလူသားတရားတောကြီးမြင့်မဲတဲ့ကိုသွားပါအဲ့ဒီလိုတော်ကြီးမြင့်မဲတဲ့သွားတဲ့အခါကာလလမ်းမြောင်ရာကလေးမှာအင်မတန်ကြီးမားတဲ့မဟာကြီးတစ်ကောင်နဲ့ရင်ဆိုင်တိုးတာအဲ့လိုမဟာကြီးတစ်ကောင်နဲ့ရင်ဆိုင်တိုးတဲ့အခါရှေ့တိုးလည်းပဲမလွယ်နောက်ဆုတ်လည်းပဲမလွတ် ငါတို့ဒီကတိရတော့မထင်နဲ့ဘာလို့ရပါမလဲဘယ်နဲ့များလို့ရပါမလဲအချမ်းအိုက်ပြီးတော့ချွေးပြက်ပြက်ကြအဲဒီအချိန်မှာပဲပြစ်တပင်မော်ကသိငယ်ကြီးတကောင်ကမဟောက်ကြီးကိုတကားလဲခြိတဲ့ကုတ်ပြီးတော့ထိုးထိုးဖမ်းယူသွားတယ်ဒီတော့ခေါရကခင်းသွားရောက်ချာအသက်ဘေးကလွတ်သွားတယ်လွတ်သွားလို့ငါသက်ဟာသိငယ်ကကင်လိုက်တာပဲသက်တခင်ကျေးဇူးရှင်မဲ့ရဲ့လို့ အမတ်တရားအနေအပြင်အဲ့ဒါတိမ်ကလေးတိမ်တဲ့ကလေးတွေကိုရှားပွေပြီးတော့စာရည်သားများကျွေးပြီးတော့တွင်မွေပြုစုထားတယ်။အဲ့တော့အပေါင်းမင်းတငယ်ချင်းတွေကဟိတ်ကောင်မင်းကပါချတိမ်ငယ်ကြီးကို တရွတရားနဲ့မင်းကလှုပ်ထားရတယ်။အာမင်းတို့မသိလို့ကွာတော်တယ်ကလမ်းမြောင်အရှောင်ခတ်တဲ့နေရာဌာနမှာငါအင်္ဂလာကြီးမတဲ့မပြောင်းမဟုတ်ကြီးတွေကောင်တွေ့တယ် ေသူကပြပြပြထောင်ပြီးတော့ခိုက်တော့မဲ့ဖမ်းတော့မဲ့စီးတော့မဲ့ပုံစံပေါ်ပြီးတော့ငါကြောက်အလားအားနဲ့အာကုရှာနေတယ်ဗျုံးနဲ့ဆက်ပြီးတော့သိမ့်ငယ်ကြီးကအဲ့ဒီမဟာကြီးကိုထိုးထုတ်သွားတယ်အဲ့ဒါကြောင့်ငါအသက်တခင်ယေရှုရှင်ဟာသူပဲဆိုတဲ့အထင်မှန်နဲ့ငါထားတာအဲ့ဒါကိုလူတွေကစကားကားပြီးတော့အာငွေပေးငွေတန်ကလွတ်အောင်သိမ့်ငယ်ကိုကိုယ်ဝယ်ရမယ်လို့ဟောတယ်လို့ဖြစ်တယ်သိမ့်ငယ်အသက်ရှင်လာမရတော့ ဘုန်းကြီးတို့ရုပ်ထုတွေရုပ်ထုတွေမရတော့ပုံလိုက်ပကြီးကားချတဲ့ပေါ့အဲ့ဒါလိုနဲ့ထုတ်ပြီးတော့ဆက်ဆက်ကိုးကွယ်လာလိုက်ကြနောက်တစ်ယောက်ကတော့တဲ့ဘုန်းကြီးတို့ကျွဲရည်ရှိပြီးတော့တော်စေသွားတဲ့အခါကြားတဲ့ကောင်နဲ့ရင်ဆိုင်တွေ့ရကြားကလည်းပဲအနစ်ချောင်းအုပ်မလို့စောင့် လာလျှောက်ပြီးတော့သွားပြန်ကျွဲကြီးကလည်းပဲရှေ့မလို့သာနောက်မဆုတ်သာဖြစ်လို့တတိအနေအထားနဲ့ကြားကိုစိုက်အဲ့တော့ကျွဲဘောကဆင်းနေတဲ့လူကအောက်ကိုရှော့ချကျွဲရဲ့အချင်းလေးပဲအချင်းတစ်ဖက်လက်တစ်ဖက်တော့ကာကွယ်ယူလိုက်အဲ့ဒီအချိန်မှာကြားကပုံအောင်လိုက်တဲ့အခါကြောကလည်းဂျုံနဲ့ခတ်လိုက်တော့ကြားရဲ့ဘိုက်မှာတဲ့ကျွဲကျွဲနဲ့ထိကပ်ပြီးတော့ဦးရီထွက်ပြီးတော့ကြားကြီးနေသွား အဲ့တော့ကျွဲအောက်ကလူကငါတတ်တဲ့ခင်ယေရှုရှင်ဟာကျွဲပဲလို့ကျွဲဝတ္တိတရားနဲ့အပြည့်ပြုစုအပေါင်းမင်းတွေကဒီကောင်းမင်းကဘာလို့ပြိဿံဖြစ်တဲ့ဒီကျွဲကြီးကိုတယုတရားပြနေရတာလဲတခြားမဟုတ်ပါငါကြိုင်းနဲ့တွေ့တဲ့အခါဒီကျွဲကြောင့်အသက်ဘေးကလွတ်အေးလို့အသက်သက်ခင်ယေရှုရှင်အနေအချင်းငါသူ့ကိုပြုစုနေတာ အဲ့ဒီကနေတဖြည်းတဖြည်းစကားတွေစကားဆိုတဲ့အတိုင်းတဖြည်းဖြည်းကားထွက်သွားလိုက်တာရှားပြီးခြားတာနဲ့လွတ်အောင်ကျွဲကိုကိုယ်ဝယ်ရမယ်လို့ဟောဒီထုံးကြီးတစ်ခုဖြစ်လာ

အေးအဲ့ဒီလိုကိုယ်ွယ်ပြီးတော့လာချတာနောက်တစ်ခုကတော့ဒီရေငန်နဲ့နေတဲ့မှာရေလုတ်သားပေါ့လိုင်းရင်မိုးကြီးပြင်လိုင်းရင်မိုးကြီးပြင်ထားပြီးတော့မှသူ့ရေလေနစ်သွားတယ်လိုင်းပေါ်လိုက်တော့လေနဲ့တပွဲကြီးဖြစ်သွားတဲ့အခါအေးအမျိုးမျိုးအထွေထွေတန်တာပါလေ အဲဒီလိုတန်းတားတဲ့အခါကျတော့မှလက်ကနဲ့တရားကြီးလေးလက်လိုက်တော့အနည်းဝန်းကျင်မှာတဲ့တောင်ကလေးတစ်ခုတွေ့လို့ဟေးရေထဲကတောင်ကလေးတစ်ခုတွေ့လို့အဲ့ဒီတောင်ကလေးမှာမိတွေ့ပြီးတော့နောက်လက်ရှင်သွားရနာတဘာပြန်လာလေလာလို့ပြောကြည့်ပြီဘာမှမတွေ့တဲ့ဖြင့်ငါအသက်သခင်ယေရှုရှင်ဟာတောင်းမယ်လို့အိမ်မှာတောင်းပုံစံလေးပြုပြီးတော့ပေါ့လေအဲ့ဒါယေရှုရှင်ထိတ်မှန်နေတဲ့ထားအဲ့တော့ဘေးရပြည်ကဟိတငယ်ချင်း မင်းကပါဒီတောင်ကြီးကိုတရင်တရရမလုပ်ရတာလေတရားမဟုတ်ဘူးငါရင်နဲ့တုံးမှာဟောဒီတောင်ရှိပြီလို့သာပေါ့ကွာတော့မဟုတ်ငါအသက်သေးပြီအေးအဲ့ဒီလိုပြောပြီးတော့မှနောက်လူကြီးကတပြည့်တပြည့်စကားကားကားကားကားသွားလိုက်ကြတာအေးရေပေးရေတာကလို့အောင်တောင်းလုံးကိုဝယ်ရမယ် အဲ့ဒီလိုဆိုပြီးတော့ကြောက်လန့်ကြဖြစ်ရမှသည် လူတွေဟာအာဟုရှာလာလို့ဘာသာရေးဆိုတာဖြစ်ပေါ်လာပါတယ်။အေးအဲ့ဒီဘာသာမှာကမ္ဘာဘာသာကြီး၄ခုရှိတယ်။တစ်ဟိန္ဒူဘာသာ၊နှစ်ဗုဒ္ဓဘာသာ၊သုံးခရစ်ယာန်ဘာသာ၊လေးအစ္စလာမ်ဘာသာ။နောက်အဲ့ဒီဟာလေးကနေပြီးတော့မဟာမင်းတို့မွတ်စလင်တို့ဂျိန်းတို့စသည်ဖြစ်ပေါ်လာတာ။ အေးဒီတော့လူတွေဟာမြဲမပြတ်ချုပ်ပြီးတော့ခန္ဓာကအင်္ဂါတိုင်းမကရာတိုင်းကုသိုလ်တိုင်းတိုင်းကြီးသုံးတိုင်းလူတွေကမူလာမှာရောက်ရင်းနဲ့အေးအဲ့နမှာငကားကြီးတစ်ကောင်ကလည်းသုံးချမ်းတယ်ငကားကြီးတစ်ကောင်ကသူ့လူမကြရင်အခါမဟုတ်ပြင်မဲ့မိုးရွာစီတယ်မိုးရွာခြင်းကြတော့မိုးမရွာအောင်ဆိုပြီးတော့တားမြစ်နေလို့လူတွေကလည်းဖိတ်မိန်မိန်ကြောက်ပါ အခုနကအငိမ့်စားမင်းဆရာဘုံသားကြီးအဂိတတရတေကသူ့ရဲ့တပည့်တောင်းကျော်ရှိတဲ့ရတေတွေကိုဩဝါဒမိတ်မေးတယ်တို့လူတွေကာယကဆိုတဲ့ကိုမှုနဲ့ပြုရတာသူများမြင်သာလို့သိတာဝစီကဆိုတဲ့လုံးနဲ့ပြောပြတော့လည်းပဲတန်ကြလို့သူများသိတာမနောကဆိုတဲ့စိတ်အကြံကြတော့ဘယ်သူမှမသိကြဘူးအေးဒါကြောင့်အဲ့ဒီမနောကနဲ့များ မကောင်းတဲ့အရာဌာနတိပြီးတော့ကြံကြည့်မိရင်ကိုယ်အပြစ်ကိုလူသိပြီးတော့လောင်ရှောင်ခြင်းအောင်အနေအားဖြင့်အေးမိခန္ဓာကယူပြီးတော့တဲတဆုပ်စီတဆုပ်စီပုံစရာအဲ့ဒီလိုဩဝါဒပေးပြီးတော့ကတိကဝစိတ်တူသဘောတူဆိုတဲ့အားအားကြလို့အာယတိတုကသူအကြံဓမ္မဝိဒပြပါဒဝိဒဝိသဝိဒဇနီးမြတ်သမီးသားတွေနဲ့ကြံလေးတွေ့ဆုံလို့ခြင်းလွန်မောခြင်း အဲ့လိုလောဘတွေဖြစ်ဒေါသတွေဖြစ်အေးအဲ့ဒီလိုစိတ်အချမ်းကြီးဖြစ်တဲ့အခါကျတော့ယူသားစင်ကြယ်သွားနဲ့ဖြစ်တိုင်းဖြစ်တိုင်းနဲ့ရတဲ့တွေတက်တဆုပ်စီတဆုပ်စီတဆုပ်စီပုံလိုက်ကြာလာတော့တောင်းကြီးပမာဏဖြစ်သွားတဲ့အဲဘုံကြီးတဲ့ဘာဘုံကြီးလဲအေးသဲဘုံကြီးဗျာ အဲ့ဒီသဘုံကြီးမှာခေါင်းကပြောခဲ့တဲ့အဟိသတ္တာဆိုတဲ့ငကားကြီးကနေရာယူလိုက်သုံးတိုင်းသုံးအင်းကလူတွေမူလ၅ယောက်ကြောင့်ယတိ၄ဝင်းရောက်၈ခုအဲ့ဒီကနေပြီးတော့မှသူတို့မြဲတိုင်းသိစေနေတဲ့ဘုံမရွာတဲ့အခါအဲဘုရွာပြင်းတဲ့အခါမရွာမရွာပြင်းတဲ့အခါရွာအဲ့ဒီလိုပြုလုပ်နေလို့ငကားကြီးကိုလည်းသွားရောက်ပူဇော်ပတ်တာကြပါတယ် အဲလိုကုသောပတ္တနေတို့ဘုန်းကြီးတို့ဗုဒ္ဓမြတ်ဘုရားကောရမရှင်တော်ဘုရားပွင့်ထွန်းလာပွင့်ထွန်းလာတဲ့အာတကုရအကြီးဆုံးဖြစ်တဲ့ရှင်မောက္ခလကပြောတယ်။ငါရှင်မောက္ခလဟိုမှာလူတွေဟာအတိတ်ထိပက္ခဏနေမကြလမ်းမှာလမ်းစဉ်မမှန်တဲ့အရာဌာနတွေကိုကိုယ်ွယ်ရှိကနေရတယ်မင်းသိရလားမြင်ရလားသိပါသည်မြင်ပါသည်ရသော်ဗျာအေးဒါမြင်ရှေးကကြိုတင်သွားတယ် မင်းသွားပြီးတော့မှအဲ့ဒီငကားကြီးနဲ့တဘိုးပြိုင်ညာအဲ့ဒါလို့ဆိုပြီးတော့ဘုရားကမှားလိုက်တော့ရှင်မောက္ကလန်ကလည်းမှားလားပါဒီကိစ္စဟာတည်တည်လုံးလုံးမဟုတ်ပါဘူးဒါကြောင့်ဘုရားကိုယ်တော်လည်းလည်းကြွပြပါအေးကောင်းပြီဆိုပြီးတော့ဘုရားကပဋိကဝါဒအာအာမဝန္တာခံပြီးတော့နေလိုက်တော့ရှင်မောက္ကလန်ဒီတတိအနေထားအဖြစ်ခုနကအခိတတအငိမ့်စားအချမ်းမေးအရာရှိရဲ့ကြောင်းမှာပွားလိုက် သွားတကားနဲ့သွားတဲ့အခါကျတော့အားလုံးကောင်းချီနေတဲ့ယသိတွေကတောင်းမြေမောမှာထိုင်နေကြတောင်းမြေမောမှာထိုင်နေတော့အရှင်မောကလကစဉ်းစားတယ်ဒီလောက်လူပုံများတဲ့အထဲမှာငါသွားရင်ကြီးကနေဝိုင်းအားသလိုအေးငါအလုံးမဖြစ်ဘဲနေလိမ့်မယ်အဲဒါလူစုပွဲအောင်ဆိုပြီးတော့တကောအပင်ရင်နဲ့ပြိတ္တရေမိုးရွာစီတယ်ဘာလို့စီတယ် အဲ့ဒီမှာကတည်းကမုတ်တတိပြင်းလေးကြတော့မှတောင်းချီနေတဲ့ယတိတွေကလေးတိုင်းတည်းတယောက်ကြီးတိမ်မဲ့မုတ်ကြောင်လေးထဲမှာအတီးတီးဝင်သွားကြလူစုခွဲလိုက်တဲ့ရှင်မောက်ကအဲ့ဒီလိုတို့အဲ့ဒီပါနဲ့မိုးရဆစ်ပြီးတော့လူစုခွဲပြီးတဲ့အခါခေါင်းဆောင်ကြီးအငိမ့်စားဂျံမင်းရရှိမှဖြစ်ပွားလာတဲ့အဂိတတယတိထံမှာသွားပါသွားပြီးတော့ပြင်ပကနေပြီးတော့တကားခေါက်လိုက်အတွင်းကဟိဘလူလဲငါယဟန်ပဲ အဂိတတသင်ဝန်မလေးဘူးဆိုရင်ငါတညတတက်ကိုကိုရနေရာလေးတူရချင်လို့ပါအဲ့တော့တကားလေးငါဟကြည့်လိုက်တော့မှရှင်မောက္ခလမမြင်ရမြင်ရတဲ့အခါကျတော့ကြီးရွယ်ချက်တော်လည်းကောင်းပါသူသည်မင်းရဲ့ရာမင်းကပေးထားတဲ့ရာလူအာနာစီစိတ်နေရောဇနီးမယားတိတာပိုင်ဆိုင်ခွင့်ရှိတဲ့ပစ္စည်းတွေရောအကုန်စွန့်လိုက်တယ်ဒီအဖြစ်ကြီးရွယ်ချက်တော်မဆိုးသေးဘူး ပြီးတော့ဒီလူကလေးတဲ့တော်ကြီးနိုင်တယ်မှာသိရတဲ့ပုကလေးသာစားပြီးတော့ဒီတိုင်းနိုင်လာကြဒီဒီနဲ့ခေါင်းအေးအဲ့ဒီအခါကျတော့ခုနကသုံးတိုင်းသုံးခရအင်္ဂါတိုင်းမကရာတိုင်းကုရုတိုင်းလူတွေကယက်တပရမယက်တိတွေကိုရှ िख ုရှ िख ုပြီးတော့မှအမွေငကားကြီးသွားပြီးတော့ပူဇော်တယ် အေးအဲ့ဒီလိုပူဇော်တဲ့အခါမှာယတိဒီကဘောဝရဏယာနိပပတနိဝနာနိသာအာရမရုပ္ပါစိတ္တယာနိမနုဿဗယတိစိတာမနုဿလူတို့သည်ဘုရားတိจิตာဘေးမျိုးမျိုးကချောင်းလာဝင်နေတဲ့အတွက်ဒါကြောင့်ဒီခုနေ့ငါပြောခဲ့တဲ့ငွေစုပြီးတို့ကြားစုပြီးတို့ရေပြီးတို့ပေါ့အဲလိုဘေးမျိုးမျိုးတို့တင်ရသောလူတို့သည်

အေးအဲ့လိုရှာတဲ့ထဲမှာသကုလင်ကပြောခဲ့တဲ့ပါလေပပတနိစ္စတောင်တို့ကို၎င်းဝနာနိစ္စတော်တို့ကို၎င်းအာရမရူပจิตတရားနိစ္စဥယျင်တစ်ပင်စေတီတို့ကို၎င်းတရဏယန္တိဥဝရယေလို့ရှာကြတယ်ခொနကမွေပေပေတံကြာသူကြာတံ အေးရေစိုးရေတာအဲ့ဒါတွေကလွတ်မြောက်အောင်ရဲ့လို့ဆိုပြီးတော့တဲ့ခန္ဓာကတောင်းနေကိုခွဲခြားတယ်တော်ဒီကိုခွဲခြားတယ်ပင်နေကိုခွဲခြားတယ်ဝိဟင်းနေကိုခွဲခြားတယ်စေတီနတ်ကုန်းနေကိုခွဲခြားတယ်အဲ့တော့ယနေ့ဘုရားဘာသာကြီးကစေတီလို့ပြောလိုက်ရင်ဘုရားမြတ်ဘုရားမြေဆိုင်စေတီလို့သွားမှမြင်မှနဲ့နတ်ကုန်းနတ်ရှင်ကိုပဲစေတီလို့ခေါ်ပါလေနတ်ကုန်းနတ်ရှင်ကိုဘယ်နဲ့ခေါ်တော့ အေးစေတီလို့ခေါ်တယ်တို့ဘုရားဘာသာမြည်တဲ့စေတီမဟုတ်ပါဘူးအေးအဲ့ဒီတော့ဆိုပြီးတော့အချိန်တန်လို့သုံးနိုင်သုံးပဲကရသေးကြီးအဂိတတတထံလာပြီးတော့ရှင်းကကြတဲ့အခါရသေးကြီးကခဏကမြေတွေတစ်ပင်တွေတော့တောင်းနေအေးဒါတွေကိုကိုယ်ရမယ်လို့ဆိုပြီးတော့ညွှန်ကြားထားပါအဲ့ဒါကြောင့်အဲ့ဒီအယူမားကိုပဲဖြောက်ဖို့ရအခုရှင်မောက္ကလရသေးကြီးထံရောက်လာ အေအဂိတတငါတညတာနာနေကိုနေရာပေးပါဆိုတော့ခုနကဇနီးမယားသမီးသားနဲ့စီးပွားတွေဆောင်ရတဲ့တတ္တိကတော့ဟုတ်မှန်တယ်ဒါပေမဲ့အခုကျတော့တောင်းချီထားတဲ့တပည့်လက်သားတွေခိုင်းဆရာကြီးဖြစ်နေတော့ကသူ့ကိုယ်သူသူကနည်းနည်းလေးအဲ့ဒါမာနထောင်ထားအေးဥမမဘောမမနဲ့ငါ့ကိုအဂိတတလို့ခေါ်တာဘာလို့လဲအဲဒီလိုသိရမို့သောကြောင့်ရတဲ့ကမိလိုက်တဲ့ရှင်မောက္ခလက၅ပါးတက၅ပါးအဂိတတ ငါယဟန်ပါအဲ့ဒါနဲ့အဝိဒတကယသိကတခါတည်းတခါလေးဖွင့်ပြီးတော့ကြည့်လိုက်တဲ့အခါတို့ယနေ့တန်ဃာတော်ရှင်များများသပိတ်ပဲနဲ့ဆုံးခန်းတဲ့ပုံမလေးပေါ့အဲ့ဒါလိုပဲရှင်မောက္ကလကိုတော်ကြီးကိုသွားတွေ့ပါ အဲဒီရှင်မောကလကိုတော်ကြီးတွေ့လိုက်တဲ့အခါဟင်ယဟန်လို့ဆိုတာဘယ်မလဲတဲ့အခုအဂိတတကလည်းသူ့ကိုယတိယဟန်လို့နာမည်ပြုထားတာပဲဒါပေမဲ့သူတို့ကဘုန်းကြီးတို့ဒီအလိချပေါက်တဲ့စပါးတွေသောတိဝိနိမေသတိမေတိတိတွေအဲ့ဒါတွေကိုရှားပွေထောင်းထုလှမ်းပြီးတော့ချက်ပြစားကြပါတယ်အေးပြီးတော့ချက်တိတိကြဝံအောင်များတော့ စားလို့ကြံတဲ့အသားကြံတွေကိုလည်းပဲဥနဲ့ဖွင့်နဲ့ပြုတ်ပြီးတော့လောပြီးတော့ဆိုပြီးတော့စားကြပါတယ်တဲ့အေးအဲ့ဒီလိုဆိုပြီးတဲ့ကလာစားကြတောက်ကြနေထိုင်ကြနေထိုင်ကြတော့မှခုနကသုံးတိုင်းသုံးခရံတွေကိုအဲ့ဒီလိုကိုယ်ပဲကိုပြောတော့ရှင်မောက္ကလကဒါဟာအမှားပဲဘုရားအမိန့်တော်အရာအစကောရှိရှိအပြည့်အပြည့်သူရောက် အေးရောက်လာတော့ခေါင်းကပြောပြီးသူတို့ကအိုးတွေရောဆိုင်နာတွေရောကာရီမီကိုတွေရောအကန်ခွာရောက်ပြီးတော့ရှုံးနေတာရတဲ့ပဲရှင်မောက္ခလကဒီတိုင်းကြည့်လိုက်ဘာမှမရှိမသင်္ကန်းနဲ့တပိတ်ပဲဒါပေမဲ့တပိတ်ထဲမှာရေစစ်တို့ဓာတ်တို့အာအချီတို့တရိခရာရှင်မအဝင်အပါနေပါတာပေါ့အဲ့တော့အမိတ္တကတူနဲ့မတူတဲ့ဟာကိုကြည့်လိုက်ဟင်ဒါလားရ ဘယ်မှာလဲထားမှုဘယ်မှာလဲမိဖို့ဘယ်မှာလဲရိပ်ကြရငါတို့နဲ့လည်းမတူပါလားအဲ့တော့ရှင်မောက္ကလကကဲကွာတဲ့တူတာမတူတာတော့တော့ငါတညတာတက်ကိုရပြီအဲ့တော့ဟိုကမမနာနဲ့ပြောလိုက်အေးလေတို့ဒီမှာကတဏှာနဲ့ရောက်မနေကြဘူးတဲ့အေးဒါကြောင့်ကဲနဲ့ပြေးကြနေရာမရှိပါဘူးဒါလည်းပဲသူကိုသူအချင်းကြီးပြီးတော့သူတို့ဟာတကူတော်ရင်တကူရင်တိတ်တိတ်ဆိတ်ဆိတ်နေနိုင်တယ်ဆိုတဲ့ဘုံနဲ့မာနတက်ကြ အဲ့လိုတက်ပြီးတော့ပြောတဲ့အခါရှင်မောကလကဟိုးသူတို့ရသေးတယ်စိတ်အကြံပြောက်ပြောက်ပြက်ပြားတဲ့အခါမှာစွစွထားတဲ့ဘဲပုံကြီးဘာပါလဲအေးဥရဝေလာလို့ခေါ်ပါတယ်သူကတော့လက်ပုံတောင်ကြီးတစ်မြဖြစ်တယ်အေးအဲ့တော့ရှင်မောကလကအဂိတတာတဲ့သင်ကငါတို့တို့နေရာမပေးနိုင်ဟူသဲပုံတော့ဖြင့်နေရာလောက်ပါတယ်ရှင်မောကလကတော့မသိဘူးလို့ထင်တာပေါ့လေအဂိတတာကအေး တေးချင်းရေးစိတ်မသားနဲ့မြခိုင်စီသွားဆိုတဲ့သကပုံလို့အေးအခုလည်းပဲရဟန်းနဲ့အဲ့ဒီမြန်တေးချင်းသွားလေတဲ့ငါးရှိတယ်အာသင်မတားဘူးဆိုရင်တော့ငါသွားပါမယ်ဆိုပြီးတော့ရှင်မောကလကငါးရှိရှိသွားနဂါကလည်းပဲဣတရိသသူရင်မဲ့ငါလည်းပဲရှင်မောကလလာတာမြင်ရတော့ဩဥပိကတုငါကြည်လာနေပါလား ဘာကဲ့သို့သောပုဂ္ဂိုလ်သူပုဂ္ဂိုလ်များအာသာနိစွမ်းရည်တတ္တိကြီးမားတဲ့ပုဂ္ဂိုလ်ရှင်မှန်သိရမှတူဘူးဆိုပြီးတော့တခါတည်းပဲမိဂောလုံးတွေထွက်လိုက်တာမန်လို့ဆိုရင်အဲ့ဒီမိဂုဏလိုက်တွဲပြီးတော့အသက်ရှူကြလို့ရသေးရင်သေးနိုင်တယ်။အေးဥသက်ကြီးကွဲပြီးတော့လည်းသေးရင်သေးနိုင်တယ်။ဒါပေမဲ့ရှင်သောကရဏဂတိအနေထားအပြင်သူကသွား ဘုရားတခါလည်းငကားကြီးမိကိုလွတ်လိုက်တဲ့ချိန်သူ့တဲ့ဆယ်မှပါတဲ့မိကိုတွေနဲ့တကုတ်ဘင်းသာမသာပြီးလွတ်လိုက်မိကိုကြီးလည်းပြင်းထန်စွာတိုင်းပြီးတော့မှဟောငကားလွတ်တဲ့မိကိုကရှင်မောက္ခလဓမ္မရောက်ဘူးရှင်မောက္ခလလွတ်လိုက်တဲ့မိကိုကငကားရဲ့အရလုံးတွေနေရွက်တွေဇတ်တွေဝင်အဲ့တော့သူကများတော်တော်ခံရခက်တာပေါ့လေအဲ့ဒါနဲ့ဩသင်ကဒီလိုလားဆိုပြီးငကားကြီးကနောက်တော့မိကိုမိလုံးကြီးကတော့ဝုန်းတော့တော့ ရှင်မောကလန်ကလည်းတတိရေထားရှိတော့တိတော်တော်ဝန်စားလို့နဂါလွတ်တဲ့မိတဲ့ဆယ်ဆပါတဲ့သူချင်းချင်းထိုင်တာမိတွေလွတ်လိုက်အဲဒီမှာမိမိကြောက်ကြောက်တကားလည်းပဲမျက်နှာချင်းဆိုင်ပြီးတော့မှရိုက်ွဲ အေးအဲ့ဒီအခါကျတော့မှနဂါးကြီးရှုံးတော့နောက်တာသူဘာမှမဆရာမရှိတော့အဲ့တော့နဂါးလွတ်တဲ့မိကိုနဲ့မိကစင်မောက်ကမထိခိုက်ဘူးစင်မောက်ကလွတ်လိုက်တဲ့မိကိုနဲ့မိကနဂါးရဲ့ခါတဲ့ပါးစမျက်စိနားနှာခေါင်းလက်ချောင်းခန္ဓာကိုယ်ပြည့်ကြည့်လို့နောက်ဆုံးနဂါးကြီးရှုံးသွားတယ်ဘသူရှုံးသွားအေးအဲ့တော့ရှေးသူရဲ့ကောင်းတော်ဆိုတာအင်မတန်ကိုယ်ယူကြပါ ရှင်ပြိုင်ကြလို့ရှုံးရင်ရှုံးတဲ့လူကနိုင်တဲ့လူကိုဂုံပြုတယ်သင်ဟာငါ့ထက်သာပါပြီတဲ့ဗောအေးအဲ့ဒါကြောင့်ခုနကရသေးတွေတဆုပ်တဆုပ်ပုံထားလို့တောင်းကြီးကြမြဖြစ်နေတဲ့ပဲပဲအဲ့ဒီပုံပေါ်မှာဒကာကြီးကဒကာတယ်ပဲသူ့ရဲ့ခန္ဓာကိုယ်ကြီးကိုအခွေနဲ့ပတ်ပြီးတော့ပြင်းနဲ့တောင်းထားလို့ရှင်မောက္ကလံကိုအဲ့ဒီပုံမှာတင်ထားပါတယ်အဲ့ဒါကြောင့်အဲ့ဒီခိတ္တသတ္တနဂယုံပလင်လို့ပေါ်လာဘာပလင်လဲ အဲ့ဒါတို့ဘာသာရေးရဲ့တဲ့သမိုင်းစာပဲပေါ့အေးခုမှဘုရားပွင့်လာတာအဲ့ဒီငကားကြီးနဲ့ရှင်မောက္ကလာကိုပြန်ပြီးတော့မှအနိုင်ရတော့ရှုံးပေါ်တဲ့ငကားကြီးနဲ့ရှင်မောက္ကလာကိုဂုံပြူသောအဖြစ်သူ့ရဲ့အခွေဒီပေါ်မှာထိုင်ကြည့်ပြီးတော့မှပပြင်းနဲ့အုံမိုးထားအဲ့ဒီအခါကျတော့မှမြတ်စွာဘုရားကိုရောမြတ်ကြီးကလည်းကြွလာတယ် မြတ်စွာဘုရားကိုရမကြီးထွက်လာတဲ့အခါကျတော့ရှင်မောဂလန်ကနေရာဖယ်ပေးနေရာဖယ်ပေးတဲ့အခါကျတော့မှဟောမြတ်စွာဘုရားကအဲ့ဒီနဂယုံပေါ်မှာပလင်ပေါ်မှာတက်ပြီးတော့ထိုင်နေတယ်အဲ့ဒီလိုထိုင်နေတော့ခုနကဝုံငနဲ့မိကိုကြီးလွတ်လိုက်တာလင်းငနဲ့မိသားကြီးမိသားကြီးလွတ်လိုက်တာအဂိတတာတဲ့မင်းဆရာရဲ့ပြကမြင်လိုက်သွားပြီယဟန်လေးစစ်စစ်ညံ့ညံ့ကြည်ပြီပေါ့သူကလည်းပဲပုဂ္ဂိုလ်ကိုထင်ကြည့်ပြီးတော့သူများကိုထင်သေးတယ် အဲ့ဒါနဲ့နောက်ဆုံးကျတော့မိခိုးတွေမိခိုးကြောက်သွားတဲ့အခါကျတော့မှသွားကြည့်လိုက်တဲ့ကာလာနဂါကြီးရဲ့အဖေပေါ်မှာသူကြီးတုံးကရှင်မောက်ကအခုနောက်ဘုရားရောက်လာတော့ဘုရားငါစုတွေ့အဲ့ဒီတွေ့တဲ့အခါမှာမြတ်စွာဘုရားကိုလိုမြတ်ကြီးကဘုံဝေတရဏယံဒီပပန္တနိဝနာနိသာအာရမရုခစေတယာနိမြုပ်တာဘယတိစိတာ တတ္တဝါရိယဘိမျိုးမျိုးက6နာခဏရသောကြောင့်ဘာသာရေးဆိုတဲ့ကိုယ်ွယ်မှုကိုရှားကြပါတယ်။အဲဒီလိုရှားတဲ့အခါတဲ့။ဟောဘုသူမတိရိမောပမမကံကဟာမမတိတိကြကြ မပြောပါနိုင်လေတော့ဒါလေးကောင်းပြီလို့တော့ဒါလေးကောင်းကောင်းလို့ဆိုပြီးတော့ခုနကတောင်းနေသင်ပင်နေအရာနေရှိစီနာကိုနေအေးအဲ့ဒါလေးကိုယ်ပွက်နေတာနေတံခောတရဏခိမနေတံတရဏမုဒ္ဓမနေတံတရဏမာဂမပပဒုက္ခပမုစရေ မြတ်စွာဘုရားကဘာသာပြအဂိတတာသင်ဟာတရိကနယ်မြေကလူတွေကိုအတိတ်ဒီပက္ခဏာနီးလွယ်လာမကြီးဆိုတဲ့စိတ်ကံကိုသင်ပို့နေပါလားတကယ်တော့သင်အကိုယ်ကိုယ်ပိုင်တယ်အဲ့ဒီတောင်းနေတော်တဲ့ဖြစ်ပင်နေအယံနေအေးပရိသတ်ကြီးအဲ့ဒါတွေဟာကသက်မဲ့ရုပ်ဝတ္ထုတွေဘာတွေဘာတွေ အေးသမယောသူတွေမသူတို့မှာကာမဒုက္ခကောင်းယူစိတ်မရှိပါဘူးတဲ့ဟောစိတ်မရှိလို့တို့အတွက်ကောင်းကောင်းဖြစ်ပေါ်စေတဲ့သာနာစေတနာလည်းသူတို့မှာမရှိပါဘူးလူသားတွေနဲ့အပြင်နဲ့ကိုယ်ွယ်ချင်းကမထိုက်ပါဘူးဘာကြောင့်လဲသူတို့မှာဒီနာသမားပညာမရှိလို့ဘာမရှိလို့ အေးအဲ့လိုဆိုပြီးတော့ဘုရားကချေချွတ်လိုက်တော့ပညာရှင်ပါရမီရှင်ဖြစ်တဲ့ခေါင်းဆောင်ကြီးအဘိဓတ္တယတိဟာအကျွတ်တရားရသွားတယ်အမှန်တရားရသွားတယ်အေးအဲ့ဒီတော့အမှန်တရားရသွားတဲ့အချိန်ကာလမှာခေါင်းကတတိကဏ္ဍမြေကလူတွေကလည်းပဲအရာယတိတွေကိုရှိခိုးဖို့လားသူတို့ဘုရင်တို့ကြောက်ရတဲ့မိုးလီဝသနဲ့ဖြတ်ကြည့်တဲ့ငကားကြီးကိုပြီးတော့ဘောလား အာဒီမာကြီးအဲအဂိတတကတကားတဲ့မြတ်စွာဘုရားကိုရှ िख ိုးပြီးတော့ဘုရားကတောင်းသဘုံကြီးရဲ့အထက်ဇေတုရဲ့ခွေထဲမှာဆိုပြီးတော့သတင်းသုံးနေတာမြင်ရအဲ့တော့သုံးတိုင်းသုံးရင်တရိကနဲ့မြေကလူဟာဘယ်နာလို့ဘုံပေါ်ကဥပိပုဂ္ဂိုလ်ကဆရာလားတို့ရဲ့ဥပက္ခံဖြစ်တဲ့အဂိတတတဆရာလားလို့ပြင်အောင်ဝတ္တဝဖြစ်ကြပါလေ အဲ့ဒီတော့တရားဝတ္တဝဘသူဆရာလဲလို့ဖြစ်နေတဲ့အခါကျတော့မှအဂိတတတာတဲ့မြတ်စွာဘုရားကဆရာဖြစ်ပါတယ်လို့အဲ့ဒီလိုသဘောမျိုးသိအောင်ပြောပါဒါလည်းဘုရားကတိုက်တွန်းတာကိုင်အဂိတတသင်ပြောလိုက်သင်လူတွေကသင်ပဲဆရာလားငါပဲဆရာလားဆိုတာမဝေခွဲနိုင်ဘူး အဲ့ဒီကကြတော့အဂိတတအဲယတိရှိကမြတ်စွာဘုရားကိုဥအချိန်ချင်းချပြီးတော့မှဘုရားတိတာကိုကိုယ်ဝေရဖြစ်ပါတယ်လို့ပြောတဲ့အာမမြတ်စွာဘုရားကနိတံကိုတရဏကိမံနိတံတရဏဘုဒ္ဓမံနိတံတရဏဘာဂမသဗ္ဗဒုက္ခပဘုဒ္ဓရေအဂိတတနဲ့တကွယတိမြတ်တရိကနမေကလာချတဲ့သူတော်ချင်းများ အခုဒီအဂိတတယီတင်တို့ကိုဆုံးမနေကြတယ်တဲ့တောင်းနေပြပင်နေတော်တွေဥယျာဉ်နေစိရိနာကုန်းနေဟာတကယ်တော့တတ်တဲ့ရုပ်ဝတ္ထုဖြစ်လို့လူတွေကိုဘာမှအကျိုးမပြုနိုင်ပါဘူးတဲ့ဟေးအဲ့ဒါတွေကိုကိုယ်လုံးလည်းဘေးမကင်းပါဘူးအဲ့ဒါတွေကလည်းမြတ်သောပုဂ္ဂိုလ်ကြီးမဟုတ်ပါဘူးတဲ့ဟောအဲ့ဒါတွေကလည်းပဲတတ္တဝါဒီရဲ့ရှင်ရဲ့ပယ်ဖြောက်မပေးနိုင်ပါဘူးပယ်ဖြောက်ပေးနိုင်မလား အဲ့ဒါနဲ့ရှင်ပြီးတော့ဒီနေ့တို့လူသားလောကတွေမှာအာဘုရားပြောလို့ချွတ်သစ်ပင်ချွတ်တောတောင်းချွတ်ရေမီအေးအချို့ကတော့ဒါလည်းပဲရုပ်ရုပ်အချို့ကတော့သုံးတကုသောတဲ့ကာထာမန္တရားတွေဓာရီကိုကိုယ်ွယ်ရာအဖြစ်အားထားရာအဖြစ်နဲ့ယူနေကြတယ်အဲ့ဒါကဘုရားကကိုယ်ွယ်ရာအစ်စ်မဟုတ်ပါဘူးမကိုယ်ွယ်တိုက်ပါဘူးတဲ့ဗျာ ဘာသာကိုယ်ွယ်တိုက်တယ်ရောသဗုဒ္ဓဉ္စဓမ္မဉ္စသံဃဉ္စကရဏံကတောသာတာရိယတ္ထာနိသမ္မပညာယပတ္တိအဓိပ္ပာယ်ကတော့ဘုရားတရားသံဃာကိုကိုယ်ွယ်ရမယ်။ဘာကိုကိုယ်ွယ်ရမလဲ။အေးဒါအဲ့တော့ဘုရားဘာကြောင့်ကိုယ်ွယ်တိုက်တယ်ဆိုတော့ blind faith မြက်ကန်းယုံကြည်မှုနဲ့အပြင်သူများကဒါဘုရားပဲကွာလို့ကိုယ်ွယ်ရတာဖြစ်ပါစေနဲ့။ အာဟိတေတိဟောတနေနာဟိတေဘောတနေနာသတ္တတနာမယဟိတတိတိတရဏမုတ်တော်ဒိဗေကကျူးမဲ့ကို၆ကျိုးရှိရောက်ဆောက်ဆောက်ဘုရားကိုွယ်ကြီးကိုင်းဆိုကျူးမဲ့ကို၆ကျိုးရှိရောက်ဆောက်ဆောက်ဘုရားကိုွယ်ကြီး အေးအဲ့ဒါပဲမြတ်စွာဘုရားကဘုန်းကြီးတို့တရားတော်မှာတော့အားလုံးဟိန္ဒူခရစ်ယာန်ကျန်လာမမင်းမုစလင်ဘုရားပါတယုတ်ကလာဘုံနာလူလူတရားတစ်ပါးလွားပြီးသည်အဲ့ဒီအတွက်ဘုရားကဖွင့်လာတာဖြစ်လို့အားလုံးသောတ attva တွေအတွက်ဘုရားကကိုယ်ွယ်တိုက်တယ်ဘာလို့ကိုယ်ွယ်ထိုက်တာလဲဆိုတော့ဘုရားမှာအဆုံးမရှိတော့သီလသမားကြီးပညာဘုံကြီးရှိတယ်။ဘာတွေရှိတယ် အေးငကောအတိမမယားရှိတယ်သားရှိတယ်ဘုရားပြတဲ့အခါအဲ့ဒီမယားနဲ့သားလုံးဝမဆက်ကြည့်တော့သူမွေးတော့ကရွှေအိုးကြီးလေးလုံးတလုံးတလုံးချင်းထိဝလက်ခံက2မိုင်ရှိနောက်တလုံးက4မိုင်နောက်တလုံးက8မိုင်နောက်တလုံး16မိုင်ရှိဘလောက်ကြီးကျယ်တဲ့ရွှေအိုးကြီးတွေလဲအဲ့ဒါလည်းကိုယ်ပဲမဟုတ်ပါဘူးတဲ့အာထာယမဟုတ်ပါဘူးတဲ့ဟောဆွန့်ပြစ်ခဲ့တယ်ပြီးတော့ရွှေလန်းတော်ကြီးကိုလည်းဆွန့်ပြစ်ခဲ့တယ်တဲ့ အဲ့တော့ဘုရားကဘာကြောင့်ပြုဝဲလိုက်အဲ့ဒါတွေကိုဆွန့်လွတ်နိုင်တဲ့တတ်ပြီးနောက်ပြီးတော့ကတို့မိဘများကအားတို့သမီးတို့ရဲ့မကောင်းတာမလုပ်ကြနဲ့နော်ဒီမိတို့နဲ့ပေါင်းခြင်းလူသားတွေမကောင်းတာပြုခဲ့ကြလို့ဆင်းရဲလာခဲ့ပြီ ကောင်းတာပြုကြကောင်းတာပြုပေမေတို့ကိုယ်တိုင်ရောပတ်ဝန်းကျင်လူသားတွေရောကောင်းလို့တွေခံစားကြရတာဒါလေးပြီမိဘကသားသမီးတို့ပေါ်မှာမိဘရဲ့အတွေ့အကြုံနဲ့လိမ္မာရေးချချေအောင်ပြောဆိုဆုံးမှရှေ့ဆောင်လမ်းပြဒါလို့ဘုရားမြတ်ထက်ကလူနာပြမတ္တဝါအားလုံးအတွေ့ဟောဒီနာပါဠိပညာဒါစာရအရာသုံးသုံးအမတ်တွင်ဘုရားမှာမာမယာရှိတဲ့စွန့်ပြတ်ထား အဲသားရှိတယ်စွန့်ပြစ်ထားတယ်တိုင်းနိုင်ငံစီးပွားဥစ္စာရှိတယ်စွန့်ပြစ်ထားတယ်အေးအဲ့တော့အရစကားနဲ့ပြောတော့စီးပွားမရှာအိမ်တော်မပြုရတာမစားဘူးတရားစာပေကိုကြည်ကြပညာအညရွတ်ချဖတ်ချရေးချအခုလူတရားဓမ္မတွေဟောဖို့ညွှန်ပြအထောက်ရှုပွားချတယ် အဲလိုတဲ့စာပေပညာတရားအထုလို့သူတို့ရဲ့စိတ်တွေကဘုရားဟောစာပေမှာကြာရှိစွာနေတာကိုအဲ့ဒါသမာဓိလို့ခေါ်ပါတယ်ကုသိုလ်ကောင်းမှုမှာစိတ်ကြာရှိစွာနေတာကိုဘာခေါ်တယ်အဲအဲ့ဒီတမာတိလည်းပဲသံဃာတော်ရှင်မြတ်တွေအဲ့ဒါစတဲ့စံအပြုကြဘုရားဟောဘုရားတဲ့ပြုကြမေတ္တာတွေပွားကြဂုဏ်တော်တွေပွားကြတရားတွေဟောတရားတွေနာယူကျင့်သုံးတဲ့တတ်တာကြောင့်အဲ့ဒီသံဃာတော်တွေရဲ့တဏ္ဍာမှာ တမာတိတိခါတည်နေတယ်။ဘာတည်တယ်လဲ။အေးအဲ့တော့ဒီဘုန်းကြီးတို့လမ်း80လာတာ။အဲစကုလအဲ့ဒီအတွင်းမှာနေတဲ့ပုဂ္ဂိုလ်တွေဘယ်လမ်းသာသွားဘယ်အိမ်ဘယ်အိမ်မှာဘယ်သူရှိအနေချာလို့သိ။ဘာမလို့သိတယ်။ အေးအဲ့ဒီလိုပဲတဲ့အခုဇာယသာမေတို့ရဲ့စိတ်တွေကဘုရားဟောပိဋကဘုံမောရိယတိပေါ်မှာစိတ်ဆိုင်နေနေခုလူတရားဟောအေးတရားကျင့်သုံးတဲ့အခါအဲ့ဒီမှာတလုံးချင်းတလုံးအကြောင်းအရာတစ်ခုနဲ့တစ်ခုဆက်ဆက်အောင်တမာတိနဲ့ထိမ့်ပြီးတော့ထားတာကွဲပြားသာသိတဲ့ပညာဖြစ်လာတယ်။ဘာဖြစ်လာလဲ။ အဲ့ဒီပညာသိက္ခာဓမ္မဩဇာနဲ့တူလို့အေးမြေဩဇာတပွဲသံဃာတော်ရှင်မြတ်ဓမ္မတိရသမารီပညာအရာပြောပြောရှိပါမရှာအိမ်တော်မပြုညကြမစဖရာဟောမြုတရဏတရားတွေကိုသိကြည်ထားကြလို့ဘုန်းကြီးတို့ကသံဃံတရဏအေးပလိုက်ဖိတ်မြက်ကဝါဒယုံကြည်မှုမဟုတ်ပါဘူးတဲ့ဗျာ အေးအဲ့ဒီလိုဆိုပြီးတော့ဘုရားကယရဏသုံးပါးတိတာနဲ့ကိုယ်ွယ်ရလို့ပြောပြီးတော့မှခொနကဘုရားတရားသံဃာကိုယ်ွယ်ရမြတ်ဘာမလို့မြတ်တာလဲဆိုတော့အရိယသစ္စာ၄ပါးဘာသစ္စာ၄ပါးဆိုကြည်တံဒုက္ခသစ္စာရှင်ရဓမ္မနဲ့တရားသမုဒယသစ္စာရှင်ရဲ့ကြောင့်မှနဲ့တရားနိရောဓသစ္စာ ရှင်ရဲ့ချုပ်ရမှာနဲ့တရားမကသစ္စာရှင်ရဲ့ချုပ်ကြောင်းလမ်းရှင်ကောင်းမှနဲ့တရားအေးဘုရားနဲ့တန်ခါကအဲ့ဒီသစ္စာလေးပါးကိုဟောကြားပေးပါတယ်ခိုက်ရှိရှိဒီတော့တန်ခါတော်ဆိုတာဘုန်းကြီးတို့ဓမ္မများတာမန်ခါတာလူတွေကလူသားတယောက် သာမင်မြလူသားလို့ထင်တယ်မဟုတ်ပါဘူးသူတို့စွန့်ရင်တတ္တိတွေရှိပါတယ်အေးအခုရှင်ပြုတဲ့ဆိုတာသံဃာကပြုပေးမှကိုရင်ဖြစ်ပါတယ်ရှင်ဖြစ်ပါတယ်ယဟန်ခန္ဓာဆိုတဲ့နေရာမှာလဲသံဃာတော်ကြီးကကမဝညက်ရစ်ပတ်ပေးမှယဟန်ဖြစ်ပါတယ်ဥစဉ်ဖြစ်ပါတယ်မှန်ရလားနောက်တော့သိမ့်သမုတ်တဲ့အခါမှာလဲယဟန်သံဃာတော်များကသိမ့်သမုတ်ပေးရပါတယ် အေးအဲ့ဒီလိုကိုချိုးကဘုန်းကြီးတို့လည်းသွေးနဲ့သားနာကိုပဲပေါ်ပြောခြင်းပါခြင်းနာညနေတာစားချင်တာပဲဒါပေမဲ့လူတွေခဲ့တဲ့သာသနာကြုံရတဲ့လူဘဝကိုယ်လည်းအကျိုးများပုဂ္ဂိုလ်အလုံးကိုယ်ွယ်စိတ်ကကြတဲ့ပုဂ္ဂိုလ်တွေလည်းအကျိုးများအောင်လို့ရှိပါမချာရသပ္ပချာအိမ်တော်မပြုတ်ခဲနဲ့အချိန်ရသမျှစာပေတွေလေ့လာသင်ကြားဟောပေါ်အားထုတ်ကြတာမှန်မှရလား အဲ့ဒါကြောင့်ဘုရားကိုယ်တော်မြတ်ကြီးကသံဃာဘုရားယုံခဲ့သည်သူလေးသိကြီးကဘာတသိပါရမီဖြစ်တယ်ဘုရားဖြစ်တယ်သာသနာတော်ကြီးပေါ်ထွန်းလာအဲသံဃာသာမရှိရင်၄၅နှစ်နဲ့ပဲသာသနာကွယ်သွားမယ်ဘာကွယ်သွားမယ်အခုဘသူတွေရှိလို့သာသနာမကွယ်တာလဲအေးအဲ့ဒါကသံဃာတော်ဆိုတာယဟန်သာမေကွေဦးဇင်းအလုံးကသံဃာပါ အေးအဲ့ဒီသံဃာတွေကအခုဆောင်ရွက်လာတဲ့သာသနာ2545နှစ်ကြာပြီဘုရားကျောင်းတရားကျောင်းဘုန်းကြီးတို့တရားဓမ္မတွေကြားနာနေရတာဘုသူကျေးဇူးေသံဃာတော်ရဲ့ယေရှုဒါကြောင့်သံဃိစိတ်တံပတိရတသံဃောနောဟိတာကာရကောသံဃံလိက္ခယဘုဒ္ဓသာဓမ္မောဇတာဓုညာယရေအတိဘကဘာပြောတာလဲတဲ့ဗျယနေ့ယရဏသုံးပါးမှာတဲ့ ဟောဘုရားနဲ့တရားသက်တော်ထင်ရှားမရှိတော့ဘူးဘုရားနဲ့တရားသက်ထင်ရှားရှိသလားအသက်တရားရှိနေတာဘယ်လိုလဲအေးတန်ဃာတော်ဒါကြောင့်အဲ့ဒီတန်ဃာတော်အပေါ်မှာကြီးညိုလိုက်စား အားကြောင့်လို့သူတို့လည်းပဲအေလောကစကားနဲ့ပြောရင်ကိုထိုင်နဲ့ကိုထားလောကစီစေရင်ရင်ခံစားနိုင်တယ်။ဒါပေမဲ့အဲ့ဒါမခံစားတော့အများနာဘုရားမှာကားပြီးတော့ဘုရားရဲ့ညွန်ပြရဲ့အရာသမထဝိပဿနာစတဲ့သီလသမာဓိပညာစတဲ့ကုသိုလ်တရားတွေထပ်ဆင့်ဝေငှပြီးတော့နေကြတာ။မမရလား။အဲ့ဒါသံဃာတော်ကြီးရဲ့တရားအေးဒါကြောင့်ရှင်သာမေကိုဗြဟ္မာဂရိကရာကရှင်သာမေဖြစ်အောင်မပေးနိုင်ဘူး တခြားဂရိကရဏဂရိကရာကလည်းရှင်သာမဏေဖြစ်အောင်ယဟန်ဖြစ်အောင်သိမ့်သမုတ်အောင်ပြေးနိုင်မှုတန်ဃာတော်တွေကသာပြေးနိုင်တယ်ဘသူတွေကအဲ့ဒါသံဃာတော်တို့ရဲ့မြည်သူမှလိုက်မတုနိုင်တဲ့တရားအခွင့်အရေးကိုယ်ွယ်ထိုက်တဲ့အရေးရှင်းနေပါပဲမှန်ရလားပိသာ အေးအဲ့ဒီလိုပြောတဲ့အခါကျတော့မှသုံးနိုင်သုံးခရိုင်ကလူတွေကဟောအဂိဋ္ဌကထချင်းပြောဘုရားကအဲ့ဒီလိုဟောကြားတဲ့အခါယုံကြည်စိတ်ချပြီးတော့မှဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိအံကံတရဏံဂိသာမိကိုယ်ွယ်ပြီးတော့မှကောင်းရာသူဂတိလာရောက်ကြပါတည်း အဲ့တော့ခဏဟောတဲ့တရားတွေကစွစွချုပ်လိုက်တော့လူတွေကဘာလို့ကိုယ်ဝယ်ရေးဘာသာကိုရှာကြတာလဲဆိုတော့ကြောက်လို့ရှာတာဘာလို့ရှာတာအဲ့တော့ခုနကတိမ်ငက်တွေကျွဲတွေတောင်းနေတိမ်ငက်တွေကျွဲတွေကတိရစ္ဆာန်တွေပဲတောင်းကလည်းလက်မဲ့ရုပ်ဝတ္ထုတွေမှန်ရလားအဲ့ဒါကြီးကဘုန်းကြီးတို့ကဘယ်လိုစေတနာမှမထားနိုင်ပါဘူးထားနိုင်မလား အသိစိတ်မှမရှိဘဲနဲ့ဘယ်လိုလုပ်ထားလဲအေးအဲ့လိုဆိုပြီးတော့ဘာစိတ်မှသူတို့မထားနိုင်ဘူးဗျာအဲ့လိုမထားနိုင်တဲ့အတွက်တည်းရောကိုယ်ွယ်ရမဟုတ်ဘူးမကိုယ်ွယ်ကောင်းဘူးဟောတန်ဃာတော်တွေကတော့တနေ့နှစ်ကြိမ်တို့ကိုဆုံးသာဆုံးလို့တဲ့ပုဂ္ဂိုလ်တွေရည်ကြည်လေးပါသင်္ကန်းဆွာကြောင်းချေလူတဲ့ပုဂ္ဂိုလ်တွေချမ်းသာကြပါစေချမ်းသာကြပါစေမေတ္တာပို့ပေးတယ်ဘာလို့လဲ အမိဘေးရေးစသည်ကြုံလာရင်လည်းသံဃာတော်တွေကရှေးတန်းကမမယမမယပစ္စည်းတွေတကုတ်တော့မလူရရဒီအောင်ဒီမိလည်းရှေ့မကူအောင်အောင်ဆိုပြီးတော့မှအတိအတိမကူညီကြဘူးလားအေးကူညီကြတယ်ဗျာအဲ့ဒါကြောင့်နဲ့တန်ဃာကိုဘုန်းကြီးတို့ကြီးညိုကြတန်ဃာကြီးညိုရင်တန်ဃာကဘုန်းကြီးတို့တရားတော်မှတို့ရဲ့လောကီရှိပွားတွေ မဘုနိဗ္ဗာန်ဆိုတဲ့လောကုတ္တရာရှိပွားတွေကိုပြုပေးနေပါတယ်။ရှင်နိကြံဒီအတုနည်းတွေကိုသံဃာတော်တွေကရှင်းပွားမဟောကြားဘူးလား။ အဲ့ဒါကိုပြောတာအဲ့တော့နာယူရတဲ့ပုဂ္ဂိုလ်ကရှင်ရမန်သိအောင်လုပ်တယ်ရှင်ရချောင်းမန်သိအောင်လုပ်တယ်ရှင်ရချင်းဟာမန်သိအောင်လုပ်တယ်ရှင်ရငိမ့်ချောင်းကောင်းမြတ်တဲ့လမ်းတင်မတရားသိအောင်လုပ်လိုက်တော့ဘဝပါရမီအားလျော်စွာသူတို့တည်းကျွတ်တန်းဝင်သွားကြတယ်ကျွတ်တန်းဝင်တယ်ဆိုတာအပေကလွတ်သွားတာဘယ်ကလွတ်သွားတာလဲ အေးအဲ့ဒါလေဗျာဒါကြောင့်ဘုန်းကြီးတို့တရားဓမ္မများလည်းပဲဘာသာခြားလူမျိုးခြားတွေတဲ့အဲ့ဒါကိုယ်ဝယ်ရရှာကြမိမိတို့ကိုယ်ဝယ်တာဟာရှင်းမရှိမှန်မှန်မှန်အဲ့ဒါလေးကိုပြန်ပြီးတော့နာကျင်ကြဖို့လိုပါတယ်အဲ့ဒါအချို့ချို့ကဘာရင်မဟုတ်ဘူးဟမ်အဲဟိန္ဒူတွေကတော့အဲ့ဒါဘုန်းကြီးတို့သူရသတိရသမီးကိုယ်ဝယ်ကြတယ် ခန္ဓာရီတန္တရာမန္တရာယတရာပုဂ္ဂိုလ်တွေကတော့ဘိုးဘိုးအောင်ဘုံမင်းကောင်ဘုတ်စသည်ကိုယ်ွယ်ကြဟောတရုပ်တွေကတော့အန်ကုန်ဆိုလားဟမ်အဲ့ဒါကြီးကိုယ်ွယ်ကြတယ်မဟုတ်လားအမှန်တရားကိုယ်ွယ်ရအောင်ခြေရွှေရှင်အဖြစ်အတိအမှန်ပြပြဒါပဲရှိပါတယ် အေးဘုရားကြီးကတန်ခါကတော့ဘာသာကွက်ပြလူမျိုးချတော့အာအစဉ်သာနာစေရနာနဲ့ဆိုပြီးတော့ဆောက်ဆောက်တတ်လို့ဘုန်းကြီးတို့ယရနာသုံးပါးသာကိုယ်ွယ်ရအစဉ်ဘာကြောင့်ကိုယ်ွယ်ထိုက်တယ်လဲယရနာသုံးပါးမှာတန်ခါယရနာသာသက်ရှိတယ်အဲ့ဒီတန်ခါရှိလို့ဘုရားရဲ့ဘုရားအကြောင်းတရားရဲ့တရားအကြောင်းကိုသိနေရတာမှန်ပါရဲ့လား အခုလိုလူတန်းနဲ့ဆိုတော့သံဃာတော်တွေကဘုရားဟောဒေသနာကြီးတွေကိုဆောင်ရွက်လာလို့ဟောဘုန်းကြီးတို့တရားဓမ္မများကအောင်ထေတို့ဆိုရင်ဟမ်မိသားစုတွေဆွေမျိုးသားချင်းတွေဝမန္တတာဆိုပြီးတော့အရာပရောပန်ပါပညာပါနေတဲ့ဆိုပြီးတော့ပန်းခင်းတော်လာနေအပြည့်ပူဇော်ကြတာဆိုလိုချက်ကဘုန်းကြီးတို့မှာစီးပွားမရှာညသာမရှာအိမ်တော်မပြုတ်ပြေးတာ အဲ့မပြည့်ရုံသက်သက်လည်းမဟုတ်ဘူးရသမျှရှိပွားချရမယ်အချင်းအိမ်အောင်ပြုရမယ်အချင်းအေးညသာသာရမယ်အချင်းကိုစာပေတရားနဲ့အစားထုတ်ပြီးတော့လှုပ်လှုပ်နေရတာမှန်ရလားအဲ့ဒါကြောင့်ကိုယ်ွယ်တိုက်လို့ကိုယ်ွယ်တာလို့ဘုန်းကြီးဘာသာရေးပြက်ပြက်သားသားပြကြဖို့လိုပါတယ်မှန်ရလား အေးအဲ့တော့ဘုန်းကပြောခဲ့ပြီအံကုန်တွေရောဒုရသတိတွေရောဘုဘဝဘုံမင်းကောင်းတွေကရောမိမိတို့အတွက်ဘာမှပြောသူတို့လည်းအိမ်တော်သားမှုရှိပါရဲ့ဘာထူရောထူသလားအမတူဘူးသံဃာတော်ရှင်မြတ်တွေကအိမ်တော်သားမရှိပွားရေးလည်းမရှိဘူးဒီလားသမารီပညာအကျင့်တွေရောမကျင့်ဘူးလားအမေပင်နဲ့အတူမနေဘူးဆွေမျိုးသားချင်းနဲ့အတူမနေဘူးပြိတ္တာ တီးကြเจ้าမှာချင်းရင်နေပြီးတော့အချိန်ရသမျှဇာဥပိဇာတိကြည့်ရှုခြားကြပို့ကြတင်ညာအညာဟောကြပြောကြအထုတ်ကြတယ်ဆိုတော့အေးအင်မတန်မှကျေးဇူးကြည့်တဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုပုဂ္ဂိုလ်တွေအာဘုန်းကြီးတို့လူလိုက်ရတန်းလဲရရင်တဲ့ညောင်ကြီးတော့လူပေမဲ့ ညောင်မင်းကြီးပတ်ပြီးတော့ညောင်စီညောင်သေးတွေဝေဝေဖြာဖြာတွတ်တဲ့တလို့တဲ့တန်ဃာတော်ပြင်အလှလေးရတန်လေးရပေးလေးရယူသေးပြုလိုက်ရဒီတန်ဃာတော်ယောဂီနေဖို့ကြောင်းဆောင်လိုက်ရရင်တဲ့ဗျာဟောတို့ယနေ့အစိမြတ်သားရဲ့သူတော်ရှင်တို့တထွေမှာအကျိုးသိကြည်သွားပြီတလုံးနှလုံးသုံးလုံးဆိုတာသုံးလုံးဒီဒီကလွဲနိုင်သေးတယ်ဟုတ်ပါလားဟောဒီကုသိုလ်ထီကတော့ဗလာမဲမရှိလွဲနိုင်တာတွေ ဒါကြောင့်ဒီကုသိုလ်ကြီးကိုစိတ်တူကိုများဆိုပြီးတော့ဘုန်းကြီးတို့ချောင်းချောင်းရန်ဘုရားပြန်တဲ့ကျဲတို့ပရိသဖင်းတို့နဝပါမတို့အဲပြီးတော့အချိုးဝဲလူတော်တို့ဆိုပြီးတော့လူတန်းနေတာအဲ့ဒါကိုယ်ဝေရသုံးပါဟုတ်လားဂိုင်းဆိုရှင်မယားဝိတော်များသည်ဘုရားတရားသံဃာယတနာသုံးပါဆရာမိဘ အနန္တအာဘခင်မုန်းကြီးဆဘာတို့အားမြင်မာမိတော်ကြည်ပါစေပြည့်မရှိတော်ကောင်းကျိုးချမ်းသာဖြစ်ပါစေဤနှစ်တွေဖြင့်ယုတိသွာရှ िख ောပူဇော်ဖူးမြော်မလျော့ကတော်ပါဤရှင်မြာ မြတ်စွာဘုရားပြည့်ညတ်ထားသောဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိဒုတိယမိဗုဒ္ဓံတရဏံဂိသာမိဒုတိယမိဓမ္မံတရဏံဂိသာမိဒုတိယမိသံဃံတရဏံဂိသာမိဒုတိယမိ ဓာတိယမိဗုဒ္ဓံတရဏဂိသာမိဓာတိယမိဓမ္မံတရဏဂိသာမိဓာတိယမိသံဃံတရဏဂိသာမိကျိုးမဲ့ကိုဖြာကျိုးရှိရာစောင့်ရှောက်ဖရာကိုွယ်ဤရှင်ရဲ့တော်မြတ်ချမ်းသာရာ စောင့်ရှောက်ကြရာကိုယ်ွယ်ဤအလူနဲ့သလောက်ကျိုးများမြောက်စောင့်ရှောက်တာငါကိုယ်ွယ်ဤဤသို့အဖြစ်ကိုယ်ွယ်အာထာယကိုယ်ွယ်အာထာယသရဏဂုံသုံးပါးနှင့်တကွာသက်ရှိတတဝါမတ္တပါ သိက္ခာထိတ်မာဟိဘုန်းကြီးတို့တရားတော်မှာတော့အသက်တတ်တာခြိုက်သလားဒါဖြင့်သူတစ်ပါးသက်တတ်ရင်ဟောအဲကိုမကြိုက်တဲ့အမှုသူများကိုမပြုတ်ရင်းကိုကမေတ္တာလည်းပါတယ်သစ္စာလည်းပါတယ်မှန်ရလားအေးအဲ့ဒါလေးသိဖို့မပေဥစ္စာမခိုးပါသိက္ခာတိုင်းမှာဤမမြတ်ခြင်းရာ အကျင့်မှသိက္ခာဒိဋ္ဌာဤဇဂာဒိညာမပြောပါသိက္ခာဒိဋ္ဌာဤမူရစ်တေသာမသုံးမှသိက္ခာဒိဋ္ဌာဤနေလွယ်ညသာမစားပါသိက္ခာဒိဋ္ဌာဤကာဝေရှုမြင် အလားပြင်ရှောင်ခြင်းသိက္ခာထိတ်ဟာဤမြင့်မြတ်နေရာနေပါသိက္ခာထိတ်ဟာဤဤသို့အပြင်တရားနာစဉ်ရှင်ပါတိလကျန်သည့်ချိန်တိုင်းငါးပါးတိလကိုခံယူခြင်းသုံးသောက်ပြပါ၏ ရှင်ဘုရားအပမဒေနာသမ္ပါဒိဌာအေးဒါကြောင့်ခုနကဘုန်းကြီးတို့ကိုယ်ဝေရနဲ့ပတ်သက်ပြီးတော့ဘယ်ဟာဘာကြောင့်ကိုယ်ွယ်တိုက်တယ်ဆိုတာကိုဘုရားဟောဒေသနာထောက်ထားပြောခဲ့ပါပြီေကုံရှုံးတော့တစ်ခါခင်ကုံရှုံးတော့တစ်သလုံးမှရှေးအကုံရှုံးရင်တသန္တရာလုံးမှတဲ့ဖြင့်အမဟုတ်တရားတွေကိုကိုယ်ပဲစိတ်ကမှနေတယ်ဆိုရင်အဲ့ဒီအချိန်ကြီးကပြန်ရင်းစားမရတော့ပါဘူး ကုံလွန်ပြီးသွားပါပြီဒါကြောင့်မသိမီအနာဂတ်ခရီးတစ်လျှောက်မှာအရှိအမှန်တွေဖြစ်ဘုန်းကြီးတို့ဓမ္မများကိုယ်ွယ်ရဘုရားတရားသံဃာယရဏသုံးပါးကိုကိုယ်ွယ်ရှိကခြင်းအစပြုပြီးတော့မှအခုလိုဘုရားတဲ့ကြောင့်ကြောင့်ရှင်းပြရမှာသာတဲ့ကုသိုလ်တွေဝင်နေကုသိုလ်အိမ်နေတဲ့မင်္ဂလာသာသမီမိဖတဲ့နေစသဖြင့်အဲ့ဒါကုသိုလ်တွေပြုွယ်ရသံဃာပြုွယ်ရတာဟာသံဃာတော်တို့ရဲ့ခြေစွဘုသူရဲ့ခြေစွ အဲ့ဒီသံဃာတရားကိုကျင့်သုံးလို့ဒါကြောင့်တရားရဲ့ခြေစူးလည်းပါပါအဲ့ဒီတရားကိုမြတ်စွာဘုရားကထုတ်ထုတ်တော့ပေးတော့ကြောင့်ဘုရားလည်းပါသွားတယ်ဒါကြောင့်ဘုရားဆိုတရားသံဃာပါပြီးသားတရားဆိုရင်ဘုရားနဲ့သံဃာပါပြီးသားသံဃာဆိုဘုရားတရားပါပြီးသားလို့မှတ်ပါဟုတ်ပါလားဗျာ အေးအဲ့ဒါကြောင့်ဘုန်းကြီးတို့တနာယီဖောက်ဖွယ်ရမိနဲ့နေငယ်မြတ်တာရှိတော့တယ်ဝါခမှာကြွရအောင်မှရှိတဲ့တွေ့တာကြောင့်အာလုံးစုပေါင်းပြီးတော့ဆုတောင်းရေဆက်ချကြရအောင်ဘုရားဘုရားဒီကစားတင်ပြီးပြီနော်ခိုင်အလုံးအကိုကြီးကိုကြီးရေဆက်ွက်ပြင်းတဲ့လူများကကိုင်ကြီးရေဆက်ွက်မရှိသူများကလည်းပဲစိတ်တူသဘောတူဆိုရင်ဒီကုသိုလ်ဟာအတူတူပါပဲဟုတ်ပလား သူများလူတာတဝက်ဆိုင်နဲ့သာဓုခေါ်ပေးကမ်းမြန်မြန်အေးအဲ့တော့သူများလူတာကိုသာဓုခေါ်ရင်ပါတယ်တော့ဘာတဝက်ဆိုင်တာအဲကုသိုလ်တဝက်လောက်ပါဗျာနော်အေးအဲ့ဒါကြောင့်မို့ကုသိုလ်တဝက်ဆိုင်တာအာလုံးကုန်အကုကုသိုလ်ကြီးပေါ့ဗျာပြီးတော့သူများလူတာတဝက်ဆိုင်လို့အကင်ပေးဆုံးကတိုင်းချေရပြုတ်ရသရှိပြုပြီးလို့မြေလောက်အမပေးဘူးလား အဲဒီလိုလုံအားပေးရင်ဘာတဝက်ဆိုင်အဲကုသိုလ်တဝက်ဆိုင်တယ်လို့ဆိုတဲ့ဖြင့်အလုံးဝမ်းမြောက်ဝမ်းသာနဲ့အဲပရိယောပါနော်အဲဒီဟောကြားသောပရိသေမိမိတို့ကိုဘောနာအိမောနာမိဘောနာတိပါစေတတိတိပါစေတာယနေ့လူတိုင်းရသောကောင်းမှုစေရနာဟောဒီပရိနာရတဲ့ကောင်းမှုစေရနာတို့ကြောင့်အောင်ထေကြီးတို့တို့လည်းလက်ပြကနေမကူပဲခဏိပဲထူးခြားသောကောင်းမှုသောအိမ်လေးရကြပါစေလို့ဟုတ်လားကိုယ်စိတ်ကလေးနဲ့ကိုယ်စေရနာဥတ္တရာ ကိုင်တမန္တာဇဂဝါလိသူအတရာကိသန္တိဝါတာသာဓမ္မမုနိရသသသနာလူတကမောက္ခတံဓမ္မသဝနာကာလောယံဘာတန္တာဓမ္မသဝနာကာလောယံဘာတန္တာဓမ္မသဝနာကာလောယံဘာတန္တာနမောတသဗ္ဗဝါ အတဘဝတောရာတောသမန္တဗုဒ္ဓတာယတာနိဘဝတောယကတိဝတတိနိပိတတာယမိစေဝနိဥသနောရတိနိဝမတန္တိတောဒုက္ခသပိတောသောသဗ္ဗပငေจิตပတ္တိဧဝမာရိကုလုဘေတပရိဒ္ဓဓမ္မနာမဟေ ကရာဏီယမတကတရိနာယနာသနာမရာမိတမိစ္ဆာသကောဥစုသာသူစုသာသူအစုသသမရုဏာတိမာနိသာနုသကောသာသူရောသမဂိယောသသလဝုကဟုတ်တိအနိတရိယောသာနိပကောသမဂမောကုရိတဝနာနုဂိတောသာသဝရမန္တရေကိจิနဝိညုပရိပဝရေယောဝိနောဝကမိနောဝနုသဝတ္တဘောနုစုခိတ္တာ ဧကေတိမာနဗုဒ္ဓနိရတဝါတဝရဝနဝသေတာဒီကဝါယေဝမန္တမိမာရတကနုကဒုလာဒိဋ္ဌဝါယေဝရိတယေဝဒွေပတတိအဝိပြုရေဘုဒ္ဓဝါသမွေတိဝါသဗ္ဗတတဘောနုသုကိတတာနာမရောပရဏိကောပိတနာတိမေတ္တာခရတိနာဝေဟိ ရာတော်တနာပိကတိယနိယမယသာတုကမိတ်ရှိယမဟာတိုင်တနိယမုဒ္ဓမယုတိုင်ကဗုဒ္ဓမလဝရကေယောမိတဝပေတိမန္တမဝိယာပိမာနာမေနိဇာသဝလောကသမိမန္တမဝိယာပိမာနာဥဒ္ဒရောသတိယေသာသမနာဝေရမသပ္ပတာဒိဋ္ဌံသရဏိနောဝတယနောယဝတ္တဝိဒမေကျော ဧတံတေတေတိအမြမမင်တဝိဟာရမိဓမ္မာဟုဒိဋ္ဌိသာနုပကမတိရဝလသနိနသမန္နောကာမေဝိရိယကိရဏိသဒုက္ခပါတိယဘုနာရေတိတိပိသောဘဂဝါရသမသမုဒ္ဒောဝိဇာတရဏသမန္နောသူတောလောကဝိတုလောတရောပရိသဓမ္မသာရတိအာဒာရမုဒ္ဒနာမုဒ္ဒောဘဂဝါ ဝေကတောဘဂဝတာနမောသန္တိတိကောအာကာလိကောအိပတိကောမန္တိကောပိဇာတပိဒါဘောဝိညုဟိသောပိပန္နောဘဂဝတောသဝကသံဃောဥဇောပိပန္နောဘဂဝတောသဝကသံဃောယာယပိပန္နောဘဂဝတောသဝကသံဃောကာမိဇပိပန္နောဘဂဝတောသဝကသံဃောယာတိယံသတ္တရိပိဒါယောအနိယတပိဒါမဂ္ဂလာ သာဘဂဝါတောသဗ္ဗကသံဃောအာဟုမေယောမာဟုမေယောဒဂရိယောယတိကရဏိယောနုတ္တရမုညကေတလောကသာဧဗုဒ္ဓတရဏနာနမငိတာဘေကောဘယဝါသမိတတဝလောမဟာသောနာယတတိမေတ္တာဝမင်္ဂလိဇာယောသမနာမောတကုဏတသတ္တောဘာဘေကောတုပိနာအခန္ဓာဗုဒ္ဓနုဘဝေနမိနာသမေ မနုဘဝေနဝိနာသမေနုအာငါနုဘဝေနဝိနာသမေနုဘောအတုသဗမင်္ဂလာရကနုသဗတိဝတာသဗ္ဗဗုဒ္ဓနုဘဝေနသရတုခိပွန်တုတေသဗ္ဗဓမ္မာနုဘဝေနသတတုခိပွန်တုတေသဗ္ဗသံဃာနုဘဝေနသတတုခိပွန်တုတေသာဓုသာဓုသာဓု ကိုင်အာနရေစသောချမြတ်ပေးဝေရအောင်ကိုင်အလုံးလုံးရေစချနော်ဆိုရှင်မြတ်တို့ဘုရားတပည့်တော်များသည်နေစွာအကြောင်းဆောက်ရသုံးတော်ပြဘုရားမျက်နှာချက်3600ကျအလူရှင်ဥလင်စုပန်ကိုယေရှုသည် ဒေါခင်ခင်ဥလရှိဒေါမြတ်ကျက်တို့အားမူထားသောဥအောင်ထေဒေါတင်တင်မြင့်သမီးမရှင်ရှင်သာအမတ်မာလာမြင့်သာမောင်နေလင်းမတုဇာမိသားစုတို့နှင့်စိတ်ဒုက္ခမြညီညွတ်ကြလျက်တတော်ထင်ရှား မြတ်ဗျာကုံအာယုံပြု၍ကိုတော်စာရှင်းသူယုတ်ဘွားစေရီတော်မြတ်တို့အားနေ့ချင်းလချင်းနေ့ရှင်သာဝရဤယနေ့ကြအောင်ရှိမိပရေချာသွမ်းမောခြင်းချိုးခြင်းဩဇာဖြာဖြာတို့ဖြင့်ရေချက်သွန်းချလူထမ်းကြပါကုန်၏ ဘုရားသားချုပ်သာသနာတော်ကိုစောင့်ရှောက်တော်မူကြသည်သံဃာတော်တို့အားလကရဏဂုံတိလတည်ကြသည်အဲပရိသတ်သူတော်ရှင်တို့အားလကကောင်းမြတ်စွာချက်ပြုတ်ရှိမှန်ထားသောဇာဝေသောဝေသွဲသွဲတို့ဖြင့်ရည်ချက်သွန်းချ အလူဒါညပါကုန်၏ထိုမှတပါဒလမြို့ဥကျော်သူကဥသိမ့်ကျော်ဒေါခင်ခင်ဝင်းသာမြို့ကျော်သူသမီးမြင့်မြင့်မောမိသားစုတို့နှင့်စိတ်ဒုက္ခမြညီညွတ်ကြရ3000ကျပ်နဲ့ရှောင်းဆောင်ရ3000ကျပ်နဲ့ခြူပွဲတို့ကို ရေချက်သွန်ချလူတညဘာကောဤဘုဒ္ဓထောင်မှဥမောင်ကြီးတော်မြင့်မြင့်ဧသမီးနုနုအာသာကျော်ဝဲအာမိသားစုတို့နှင့်စိတ်တို့ကိုမြညီညွတ်ကြလျက်ကြောင်းဆောင်ရန်အတွက်ကြံ့ငင်ငါတောင်ထို့မှတပါ၁၈လမ်းနေဥတ္တရီတော်ကျင်လိုက် မိသားစုတို့ဖြင့်စိတ်တို့ကိုမြညီညွတ်ကြလျက်ကျောင်းဆောင်ရန်ငါးတောင်ပြတ်နဲ့ဒူရင်ဒီငါလုံးတို့ကိုရေဆက်သွန်ချအလူတန်းကြပါကုန်၏ပေါင်းမတော်မွေးမွေးမိသားစုတို့ဖြင့်စိတ်တို့ကိုမြညီညွတ်ကြလျက်နောင်အခါဝဲဝမ်းမြောက်ဖွယ်မြ ကုသိုလ်ပွားနိုင်ရန်ဝီရိယမတ္တံကိုလူတန်းညလည်းရဲ့ကြောင်းဆောက်ရာသုံးတော်ကြတော့တော်ရေဆက်သောချလူတန်းညဘာကောဤထိုမှတပါဥတည်အောင်ကိုယေရှုသည်အောင်သောမို့ဒေါ်ချိုမိသားစု900ကျနတ်ပါ 900ကျရင်းစင်စတုမရုတပုနုနုအားရှိတပုဥအောင်ထေတော်တင်တင်မြင့်တို့ကိုအမှုထား၍သမိမာလာမြင့်စန္တအိတ်ရှိတပုမသုဇာ600ကျတ်တို့ကိုရည်ကျက်သောချအလူဒါရပါကုန်၏18လမ်းနေပွဲလွန်သူ ဥကင်ထယဒေါကိအမမကင်စွာရေဆွေ၍ဥထယဝဲဒေါစိတ်စိတ်မိသားစုတို့ကကြောင်းဆောက်ရန်ငါးတောင်ကြဇက်ခွန်လန်းနေသမီးကြီးဥကြည်သိဒေါ်ဆန်းဆန်းမြင့်မိသားစုတို့ကကြောင်းဆောက်ရန်ငါးတောင်ကြကာကိတမြို့ ဦးတောင်းညွန့်ဒေါ်စောရွှေမိသားစုတို့ကကျောင်းဆောင်ရန်တထောင်ကြဦးစန်းလွင်ဒေါ်ချုံမလေးမိသားစုတို့ကကျောင်းဆောင်ရန်တထောင်ကြစေဩဒနာကိုတင်ထွန်းအောင်မခင်နီလာတို့ကကျောင်းဆောင်ရန်3000ကြဒုမတပါကိုကျော်စိန်ဝင်း မအေးဘုံမိသားစုတို့ကနဝကမ200ကြဥကိပဒေါ်ရှုကြည်ကိုယေရှုသည်ဥယုလိဒေါခင်မေကျမိသားစုတို့ကကြောင်းဆောက်ရန်3000ကြမိခင်ကြီးဒေါခွေကိုမူထားသည်လိုင်မြို့နယ် ဦးချစ်ဦးဒေါ်ချိုမြုပ်မိသားစုကျောင်းဆောင်ရန်သုံးတော်ရဦးထေအားဒေါ်တင်ထွေးမိသားစုကျောင်းထောင်ကျောင်းဆောင်ရန်ကိုတော်ရဦးလိုက်ဟုတ်မိသားစုကျောင်းဆောင်ရန်တထောင်ရမိဘနှစ်ပါးယေရှုထားသည်သမီးဖြစ်သူမဝင်းမြင့်မှာ ရှောင်းရှောက်ရန်တထောင်ပြတ်တို့ကိုအသည်အသည်ရေကျက်သွန်ချဘလူဒညမာကုတ်ကြီးတရဏဂုံသီလသောက်တည်ကြလျက်ပရိတယနာကြကြပါကုန်၏ဘာသာရေးရှစ်ပေါ်လာမှုတရားကိုနာကြကြပါကုန်၏ဤသို့ပေါ့စုမြတ်ကောင်းမှုကြောင့် အလူရှင်ဘုရားရည်ညွတ်ထားကြသောဥလင်စုပါသုံးမတပါဥတင်အားဥပောင်မုတ်တော်မွေမွေသုံးမတပါဥကိတယတော်ခင်ဤသုံးမတပါဥကိဖတော်ရှုကြည်စရှိသောပုဂ္ဂိုလ်ပေါင်းတို့သည် ဖြစ်ရာဘဝကသာဓုခေါ်လျက်ဒုက္ကတိဘဝရောက်ရှိပါစေဖြစ်ရာဘဝ၌ချမ်းသာဒုက္ခရရှိပါစေသာတပည့်တော်တို့လည်းရှင်ရဲ့ငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမြတ်မောပြုပါလို့ဤဤကောင်းမှုဖို့ကိုသက်ထင်ရှား မထင်ရှားသောဘိုးဘွားမိဘဆရာသမားဆွေမျိုးမိတ်ဆွေတုံးတဲ့တဘုံနေရှိရှိသမျှလူနာမြမသတ္တဝါတွေအားညီတူရတဲ့မြပေးပေပါကုန်၏မြရ၍ကိုယ်စိတ်နှပြချမ်းသာကြပါစေ မြာမြာမြာယူတော်ကြအာကုံတော်အာတုသာတုသာတုမြာမြာမြာယူတော်ကြအာကုံတော်အာတုသာတုသာတုမြာမြာမြာယူတော်ကြအာကုံတော် သာဓုသာဓုသာဓုပြုခဲ့ပြီးတော့ကုမှုကုသိုလ်ကောင်းမှုများပြုတဲ့ဖြစ်သောကုသိုလ်ကောင်းမှုများအောင်ပြုလက်တဖြစ်သောကုသိုလ်ကောင်းမှုရှင်ကျော်တို့ကြောင့်အောင်ထင်းတို့သူအောင်ထင်းတို့ဒီကောင်းမှုသောနေရာအပြင်များရရှိ၍အာလုံးသောမိသားစုတရားနာတို့ဟာကိုယ်နှုတ်စိတ်ဝမ်းငြိမ်းချမ်းသာရကြပါစေ